ဒုက္ခအထင်မှားရခဲ့အချက်အဲ့ဒါဆက်ပြောတာဒေသာယိဒိဋ္ဌိသာယိဒိဋ္ဌိဝေဓမ္မေယိအနုဂိတသမ္မာဒိဋ္ဌိစိတ္တောမုဒ္တိဖလာစစိတ္တောမုဒ္တိဖလာနိတန္တာစအဲ့ဒါအရင်ကသီလာနုခိတသမ္မာဒိဋ္ဌိကိုပြောခဲ့တယ်သီလာနုခိတသမ္မာဒိဋ္ဌိ သီလဖြင့်ချီးမြှောက်အပ်သောဝိပဿနာပါမဒိဋ္ဌိဝိပဿနာညာအဲဒီအကြောင်းကိုပြောခဲ့ပြီသီလစင်ကြယ်တယ်ဆိုလို့ရှိရင်ဝိပဿနာဉာဏ်ရင့်တန်ရေးတိုးတက်ရေးမှာဘလောက်ကျေးဇူးပြုတယ်ဆိုတာတရက်ပင်အောင်လဲနေတဲ့မထီကြီးတပါမိမိရဲ့စင်ကြယ်တဲ့သီလကိုပြန်ဆင်ញင်လိုက်တာနဲ့ပဲ စင်ကြယ်တဲ့သီလအကြောင်းပြုပြီးတော့ဝိပဿနာဉာဏ်ဉာဏ်နေထက်ထက်တန်တန်နဲ့တက်လာပြီးတော့ခရီးသွားရဲ့ပခုံးပေါ်မှာပဲမဲ့ညာဖူညာအာသဝကုံခန်းသည်အထိရောက်သွားတယ်ဆိုတာဒါပြောခဲ့တယ်အခုတော့ဒီနေ့တော့သုတ္တနုဂိတ သုဒ္ဓဖြင့်ချီးမြှောက်အပ်သောပမာဒိဋ္ဌိဥပဒနာတမဒိဋ္ဌိဥပဒနာညာပမာဒိဋ္ဌိဆိုတဲ့စကားလုံးရဲ့အဓိပ္ပာယ်ကဘာပါလဲပမာဒိဋ္ဌိအမှန်အမှန်သိမြင်မှုအမှန်တိုင်းသိမြင်မှုအမှန်တိုင်းသိမြင်မှုဝိပဿနာတမဒိဋ္ဌိ ဝိပဿနာတမ္မာဒိဋ္ဌိနဲ့အမှန်တိုင်းသိမြင်တော့ဘာကိုအမှန်တိုင်းသိမြင်မလို့ယုံနံကိုအမှန်တိုင်းသိမြင်မယ်ယုံနံရဲ့သဘာဝကိုအမှန်တိုင်းသိမြင်မယ်ယုံနံမှာကဘာသဘာဝရှိတယ်လဲဆိုတော့ကိုယ်ပိုင်သဘာဝအများဆိုင်သဘာဝလို့သဘာဝနှမျိုးရှိတယ် ကိုယ်ပိုင်သဘာဝဆိုတာရုပ်အသီးသီးနာအသီးသီးနဲ့သာတက်ဆိုင်တဲ့သဘာဝခန့်မာမှုဆိုလို့ရှိရင်ပထဝီဓာတ်ဆိုတဲ့ရုပ်နဲ့သာတက်ဆိုင်တဲ့တခြားအာဘောတိသောဝါယောဓာတ်တွေနဲ့မတက်ဆိုင်ဘူးကြံတမ်းမှုနူးညံ့မှုပျော့ပြောင်းမှုဆိုတာလည်းပဲပထဝီဓာတ်ဆိုတဲ့ရုပ်နဲ့သာတက်ဆိုင်တဲ့တခြားရုပ်တွေနာနေနဲ့မတက်ဆိုင်ဘူး ပူမှုအေးမှုဆိုတာလည်းပဲတေဇောတတ်ဆိုတဲ့ယုံနဲ့သာသက်ဆိုင်တဲ့တခြားယုံတွေနဲ့မဆိုင်ဘူးလိုခြင်းမှုဆိုတာလောဘနဲ့သာသက်ဆိုင်တဲ့တခြားယုံနာနေနဲ့မသက်ဆိုင်ဘူးကြံတမ်းမှုဆိုတာဒေါသနဲ့သာသက်ဆိုင်တဲ့တခြားယုံတွေနာနေနဲ့မသက်ဆိုင်ဘူးဒါကြောင့်အဲ့ဒီလိုသဘောမျိုးတွေကိုယုံအသီးသီးနာအသီးသီးရဲ့မိမိတို့နဲ့သာသက်ဆိုင်တဲ့ ကိုယ်ပိုင်သဘာဝတွေလို့ခေါ်တယ်အဲ့ဒါတွေကိုသဘာဝလက္ခဏာလို့သာသုံးသုံးတယ်သဘာဝလက္ခဏာယုတ်တိရိနံတိနဲ့တဲ့နဲ့ဒါဆိုင်တက်ဆိုင်တဲ့ကိုယ်ပိုင်သဘာဝတွေအဲ့ဒါတွေသိအောင်လို့လည်းဝိပဿနာရှိရတယ်ဘူရာတွေသိအောင်အေရာတွေသိအောင်ခမာရာတွေနုညံတာတွေသိအောင်တွန်းနာတွေထောက်ကန်နာတွေလှုပ်ရှားတာရွေးရှားတာတွေသိအောင်ဒါကတော့ဝါရွရဲ့ကိုယ်ပိုင်သဘောတွေ ယူစည်းမှုဖွဲ့စည်းမှုဆိုတဲ့သဘောတွေသိအောင်ဒါကတော့အာဘောရဲ့ကိုယ်ပိုင်သဘောတွေအဲ့ဒါတွေသိအောင်ရှုတယ်ရှုတဲ့အတိုင်းသိရင်အဲ့ဒါတွေကိုသိတဲ့ဉာဏ်ဟာတမ္မာဒိဋ္ဌိဥပဒနာတမ္မာဒိဋ္ဌိအမှန်တိုင်းသိမြင်ကြွားတယ်လှမ်းတယ်ချတယ်လို့မှတ်တဲ့အခါမှာကြွားမှုလှမ်းမှုချမှုသဘောပဲတွေ့တယ်တနည်းအားဖြင့်ဆိုလို့ရှိရင်အစင်းစင်ရွေးချမှုသဘောပဲတွေ့တယ် အဲ့ဒီသဘောမှတပါငါဆိုတာအဲ့ဒီအချိန်မှမသိဘူးမတွေ့ဘူးခြေထောက်ဆိုတာသဘောခြေထောက်ဆိုတဲ့ပုံသဏ္ဍာန်မညာကြီးမသိဘူးမတွေ့ဘူးကြွမှုလှမ်းမှုချမှုသဘောရွေးမှုသဘောဒီသဘောမျှတွေ့တယ်ဆိုဟောဝါယောရဲ့သဘောတက်တက်ကိုတွေ့ပြီသဘာဝလက္ခဏာဝါယောရဲ့ကိုယ်ပိုင်သဘောဒါကိုတွေ့ပြီအဲ့ဒီအတိုင်းတွေ့မြင်နေတဲ့ယောဂီရဲ့အဲ့ဒီအခိုက်မှာအဲ့ဒီအတိုင်းတွေ့မြင်နေတဲ့ဉာဏ်ကိုအမှန်မြင်ဉာဏ်သမာဓိဋ္ဌိဥပဒနာသမာဓိဋ္ဌိ ရုပ်ရဲ့တဘာဝအမှန်တိုင်းသိမြင်တာထို့အတူပဲစိတ်ကလွင့်သွားလို့စဉ်းစားနေလို့မလို့စဉ်းစားတယ်စဉ်းစားတယ်စဉ်းစားတယ်လည်းမှတ်နေတဲ့အခါမှာစဉ်းစားတဲ့စိတ်နဲ့စဉ်းစားတာကိုမှတ်တဲ့စိတ်လောက်ပဲယောဂီကသိတယ်အဲ့ဒီအချိန်မှာငါစဉ်းစားတယ်လို့လည်းမသိဘူးငါမှတ်တယ်လို့လည်းမသိဘူးဆိုရင်အရှုခံစဉ်းစားစိတ်နဲ့စဉ်းစားတာကိုရှုတဲ့စိတ်နောက်တစ်ခါ တချို့မှာတခါတရံရှိတတ်တယ်ဖောင်းတာပိန်တာလည်းမှတ်မရထိုင်တာထိတာလည်းမှတ်မရခန္ဓာကိုယ်လည်းမတွေ့ဘာမှရမှလည်းမသိဖြစ်တဲ့အခါမှာသိရကိုဆွဲမှတ်လိုက်တော့ဘာပဲမှတ်ရလဲဆိုတော့သိနေတဲ့စိတ်လေးပဲမှတ်ရတယ်သိတယ်သိတယ်သိတယ်သိတယ်နဲ့မှတ်ရတယ်အဲ့ဒီအခါမှာအမှတ်ခံအတိလေးရဲ့အဲ့ဒီအတိလေးကိုမှတ်တဲ့နောက်ကစိတ်လေးရဲ့ဒီနှမျိုးဟာဒီနှမျိုးပဲရှိနေတာကို ယောဂီတွေ့နေရပြီဆိုလို့ရှိရင်ရုပ်လည်းမတွေ့အာခန္ဓာကိုယ်လည်းမတွေ့ရငါလည်းမတွေ့ရသူလည်းမတွေ့ရအမှတ်ခံအတိနဲ့မှတ်တဲ့စိတ်ဒီနှစ်ခုပဲတွေ့ရတွေ့ရတဲ့အခါကျတော့အမှတ်ခံအတိလေးကလွင့်တတ်တဲ့သဘောလေးတနည်းအားဖြင့်ဆိုလို့ရှိရင်အတိကံသဘောလေးမှတ်တတ်တဲ့စိတ်ကလေးကအဲ့ဒီအတိကံအာယုံလေးပေါ်ညွတ်ညွတ်သွားတဲ့သဘောလေးအာယုံလေးစီတန်းတန်းသွားတဲ့သဘောလေးတွေ့ရနမနာလက္ခဏာ ထိုတူပဲပြနေတဲ့စိတ်ကိုလွင့်နေလွင့်နေလို့မှတ်တဲ့အခါစဉ်းစားတယ်စဉ်းစားတယ်လို့မှတ်တဲ့အခါစိတ်ရဲ့မငြိမ်မသက်ဖြစ်မှုအမှတ်ခံစိတ်ရဲ့မငြိမ်မသက်ဖြစ်တဲ့သဘောဉာဏ်နဲ့မှတွေ့လာတယ်အဲ့ဒီလွင့်အောင်လုပ်တဲ့စိတ်ရဲ့ပိုင်ခြင်းလည်းမတွေ့မတွေ့အဲ့ဒီအခါမှာလွင့်တဲ့စိတ်ကိုမှတ်ခြင်းကိုပြုနေတဲ့ပုဂ္ဂိုလ်တ attva ကိုလည်းမတွေ့လွင့်တဲ့စိတ်နဲ့လွင့်တဲ့စိတ်ကိုသိနေတဲ့စိတ်ဒီနှမျိုးပဲတွေ့တယ် လွန်းတဲ့စိတ်ရဲ့လွန်းတဲ့သဘောကိုသိတာဟာဥဒိစ္စစေတသိက်ရဲ့ကြံ့လွန်းတဲ့သဘောကိုသိတာသဘာဝလက္ခဏာကိုယ်ပိုင်သဘောပဲကိုယ်ပိုင်သဘောသိနေတာဒါကဒီလောကမှာအခုရှုမှတ်နေတဲ့အဲ့ဒီရှုမှတ်နေတဲ့အခိုင်မှာပြန့်လွင့်နေတဲ့စိတ်ရဲ့ပြန့်လွင့်နေတဲ့စိတ်ကိုရှုတဲ့စိတ်ရဲ့ဒီနှမျိုးပဲရှိတယ်တခြားဘာမှမရှိဘူးလို့မာလည်းမရှိဘူးအတ္တလည်းမရှိဘူးပုဂ္ဂိုလ်လည်းမရှိဘူးတတ္တဝအမျိုးသမီးလည်းမရှိဘူးလို့အဲ့ဒီအချိန်မှာသိနေတယ်ဆိုလို့ချင်းဟောအနတ္တနုပဒနာညာ အနတ္တ ानु ပဒနာညာအနတ္တ ानु ပဒနာညာကြတော့အဲဒီကကြတော့သဘာဝလက္ခဏာမဟုတ်တော့ဘူးတာမညာလက္ခဏာအများဆိုင်သဘောဘာကြောင့်လဲဆိုတော့ဒီအတ္တမဟုတ်ဘူးငါမဟုတ်ဘူးတတ္တဝါမဟုတ်ဘူးဆိုတဲ့သဘောဟာလောဘမှလည်းရှိတယ်ဒေါသမှလည်းရှိတယ်မာနဣဒ္ဓမစ္စယတွေမှလည်းရှိတယ်တတ္တတတိဟိရိဥတ္တပတွေမှလည်းရှိတယ်သူတို့ဟာပုဂ္ဂိုလ်လည်းမဟုတ်ဘူးတတ္တဝါလည်းမဟုတ်ဘူးကြီးညိုတယ်ဆိုလို့ရှိရင်ကြီးညိုတဲ့သဘောမျှပဲယုံကြည်တယ်ဆိုယုံကြည်တဲ့သဘောမျှပဲဒီသဘောမှတပါတခြား ဒီကခိုင်မြဲနေတဲ့အသက်လည်းမဟုတ်ဘူးဝိညာဉ်လည်းမဟုတ်ဘူးဒီနန္တရားတွေဟာအဲ့တော့အဲ့ဒီနန္တရားတွေမှာလည်းပဲအသက်ဝိညာဉ်အတ္တမဟုတ်ငါမဟုတ်ဆိုတဲ့အနတ္တလက္ခဏာအနတ္တသဘောသူတို့မှာလည်းရှိတယ်ထို့အတူပဲပူတယ်ပူတယ်အေးတယ်အေးတယ်မှတ်နေတဲ့အခါမှာသမာဓိအားကောင်းလို့မလို့ပူမှုသဘောနဲ့ပူတာကိုမှတ်တဲ့စိတ်အေးမှုသဘောနဲ့အေးတာကိုမှတ်တဲ့စိတ်ညှတာပဲရှိတယ်လို့သိနေတဲ့အချိန်မှာ အဲ့ဒီအချိန်မှာအတ္တပြောင်းနေတာပဲငါပြောင်းနေတာပဲပုဂ္ဂိုလ်တ attva ပြောင်းနေတာပဲဟောဒီလိုဆိုလို့ရှိရင်အနတ္တနိပဒနာညာဒါကြောင့်ပူမှုအေးမှုဆိုတဲ့တေသောဟာလည်းပဲအတ္တမဟုတ်အသက်ဝိညာဉ်မဟုတ်ဒီတန့်ခိုင်မြဲနေတဲ့ငါကောင်မဟုတ်ဘူးလို့သွားသိတယ်จิตတုမှလည်းပဲအနတ္တသဘောရှိတယ်အတ္တမဟုတ်တဲ့သဘောဒါကြောင့်အတ္တမဟုတ်ဘူးဆိုတဲ့အနတ္တသဘောဟာရုပ်တိုင်းနံတိုင်းမှာရှိလို့သူကတော့သာမညလက္ခဏာတဲ့အများဆိုင်သဘောလို့ခေါ်တယ် ဒါကြောင့်ယုံနံတို့ရဲ့သဘာဝကိုအမှန်အတိုင်းသိမြင်တဲ့ဝိပဿနာတမ္မာဒိဋ္ဌိအဲ့ဒီဝိပဿနာတမ္မာဒိဋ္ဌိဟာအမှန်တိုင်းသိမြင်တယ်ဆိုတော့ဘာကိုသိမြင်တယ်လဲယုံနံတို့ရဲ့ကိုယ်ပိုင်သဘောခေါ်တဲ့သဘာဝလက္ခဏာကိုသိမြင်တယ်ယုံနိုင်ယုံနံတို့ရဲ့အများဆိုင်သဘောခေါ်တဲ့တာမဉ္ဇလက္ခဏာကိုသိမြင်တယ် သဘာဝလက္ခဏာတော့သိပြီရုပ်တိုင်းနံတိုင်းနဲ့ရုပ်တိုင်းနံတိုင်းမှာရှိတဲ့မိမိတို့မိမိတို့နဲ့သာသက်ဆိုင်ပြီးတခြားတခြားသောယုံနာနေနဲ့မသက်ဆိုင်တဲ့ကိုယ်ပိုင်အသေးသေးသဘာဝကိုသဘာဝလက္ခဏာဆိုတာသိပြီ။ပါမညာလက္ခဏာယုတ်အလုံးနာအလုံးနဲ့ဆိုင်တဲ့အများဆိုင်သဘောဆိုတာဘယ်လိုလဲ။အနိစ္စဒုက္ခအနတ္တဒါပဲဒီသဘောသုံးမျိုး ဒီသဘောသုံးမျိုးဟာယုတ်တိုင်းမှာရှိတယ်နံတိုင်းမှာရှိတယ်ဒါကြောင့်သူတို့ဟာယုတ်တိုင်းနံတိုင်းနဲ့ဆက်ဆက်ဆံတယ်တဏီယုတ်အာလုံးနာအာလုံးနဲ့သက်ဆိုင်တယ်ဒါကြောင့်ပါမညလက္ခဏာအနိစ္စဆိုတာဘယ်လိုဟာပြောတာလဲပေါ်ပေါ်ပြီးပျောက်ပျောက်သွားတာဖြစ်ဖြစ်ပြီးပြက်ပြက်သွားတာဒါကြောင့်မတည်တမ်းပဲမခိုင်မြဲပဲနေတဲ့သဘောကိုအနိစ္စဒုက္ခဆိုတာအဲ့လိုအမြဲမပြတ်ဖြစ်ဖြစ်ပြီးပြက်ပြက်ပြက်ပြက်ဖြစ်ဖြစ်ပြီးပြက်ပြက်နေတာကြီးတွေ့နေရလို့မလို့မကောင်းဘူးဆိုလို့ ဆိုတဲ့သဘောအဲ့ဒီသဘောကိုသိရတော့ဒုက္ခ ानु ပဒနာညာအခုနဖြစ်ဖြစ်ပြီးပြက်ပြက်သွားတာပေါ်ပေါ်ပြီးပျောက်ပျောက်သွားတဲ့သဘောတွေတွေ့နေရတော့မခိုင်နေဘူးလို့သိတဲ့ညာကနတ်နေသ ानु ပဒနာညာအခုနပြောတဲ့အတိုင်းအမှတ်ခံယုတ်အမှတ်ခံအာယုန်နဲ့မှတ်တဲ့စိတ်မျှပဲရှိတယ်မှတ်မှတ်ခံအာယုန်နဲ့မှတ်တဲ့စိတ်မှတပါပုဂ္ဂိုလ်တ attva ဆိုတာမရှိဘူးငါဆိုတာမရှိဘူးလို့ရှုနေတဲ့အခိုက်မှာတိတိကျကျရှင်းရှင်းလင်းလင်းပြတ်ပြတ်သားသား လဲပြင်းဆင်သွားသလိုအထင်ရှားသိနေရပြီဆိုလို့ရှိရင်အဲ့ဒါအနတ္တနုပဒနာညာအဲ့ဒါလို့ရုပ်အားလုံးနာအားလုံးနဲ့ဆိုင်တဲ့အများဆိုင်ဘုံဆိုင်ပါမညလက္ခဏာ၃ပါးကိုအမှန်တိုင်းသိမြင်တာလည်းပဲဝိပဿနာသမာဓိဋ္ဌိဒါကိုပဲသိအောင်အားထုတ်နေရတာတခြားဟာသိအောင်အားထုတ်နေရတာမဟုတ် ယံဖယံကသဘာဝလက္ခဏာသိတယ်ယံဖယံကတာမညာလက္ခဏာသိတယ်ဒါပေမဲ့သဘာဝလက္ခဏာသိသိုံညနေတော့ကိစ္စကမကုန်သေးဘူးတာမညာလက္ခဏာသိရသေးတယ်အဲတာမညာလက္ခဏာကိုရင်းရင်တန်တန်ရှင်းရှင်းလင်းလင်းပြတ်ပြတ်သားသားသိမှဥပဒနာညာတစ်ဆင့်နဲ့တစ်ဆင့်တက်တက်တက်တက်တက်တက်သွားပြီးတော့နောက်ဆုံးမှအဲ့ဒီပါမညာလက္ခဏာကိုသိရင်းနဲ့မဉဏ်ဖြစ်သွားတယ် သာမညလက္ခဏာကိုသိပြီးတော့နောက်ဆုံးပဒနာဉာဏ်ဖြစ်ပြီးတာနဲ့ဟိုပဲမဲ့ဉာဏ်ဆိုတာဖြစ်တယ်အဲမဲ့ဉာဏ်ဆိုတာဖြစ်တဲ့အခါကျတော့ဒီလက္ခဏာတွေမသိတော့အနိစ္စဒုက္ခအနတ္တဆိုတဲ့လက္ခဏာတွေမသိတော့မဲ့ဉာဏ်မှာပါဝင်တဲ့သမာဓိဋ္ဌိကြတော့မေဃသမာဓိဋ္ဌိမေဃသမာဓိဋ္ဌိမဲ့မဲ့စိတ်မှာပါဝင်တဲ့အမှန်သိမြင်မှုဉာဏ်ပဲ မဲ့ညာဆိုတာနဲ့မဂ္ဂတမ္မာဒိဋ္ဌိဆိုတာအတူတူပဲအမှန်တိုင်းသိမြင်မှုကဲယောဂီတို့နည်းနည်းတစ်စိတ်လောက်ကောင်းထောင်လိုက်ကြလားမေးကောမေးမလို့တစ်စိတ်လောက်ကောင်းထောင်လိုက်ကြသမ်းဆိုတာငိုက်တဲ့ယောဂီကမငိုက်နဲ့လို့ဆိုလိုတယ်တတူပါကြီးမျက်စိပွင့်လာမလားဝိပဿနာတမ္မာဒိဋ္ဌိကတော့ယုံ nant တို့ရဲ့ကိုယ်ပိုင်တဘာဝရဲ့ အများဆိုင်သဘာဝကိုအပြည့်အမှန်တိုင်းသိမြင်တယ်ဒါအဖြစ်မေဃတမ္မာဒိဋ္ဌိခေါ်တဲ့အရိယမေမှာပါဝင်တဲ့အမှန်တိုင်းသိမြင်တဲ့ဉာဏ်ကတော့ဘာကိုသိမြင်တယ်လဲကံယောဂီတို့စပြောတော့ကတော့ဒါပြောမဟုတ်ပါဘူးဒီရောက်လာတာနဲ့ဒါပြောလိုက်ရတာပဲအရိယမေမှာပါဝင်တဲ့ပမာဒိဋ္ဌိအမှန်သိမြင်ဉာဏ်ကတော့ ဘာကိုသိတယ်လဲသိเสียသိရသိเสียဘာလဲဘာပါလဲတော်မမလေးယုံနိုင်ရဲ့သဘောလားကိုင်းဒီဘက်ကယောဂီတို့ယောဂီတို့မတမ်းမေ ယုံနာတို့ရဲ့ချုပ်ငင်းရာကိုမညံကသိတယ်။ကိုင်းတခြားယောဂီတွေကရောမာတိတိပါလေဒီတိုင်းမှာပဲမတမ်းမပြောတဲ့အတိုင်းပဲလို့ပြောပေါ့။ကိုင်းမာရင်မြတ် ကိုင်းမစမ်းဝင်ဒေါ်စီယာအတော်သေးကြတဲ့ဒေါ်စီယာအော်အတော်သေးကြတဲ့ဒေါ်စီယာအောင်းနေကျော်ပလီတာပဲနော်တစ္ဆာ၄ပါးကိုသိပြီတဲ့အရိယာမက်မှာပါဝင်တဲ့သမ္မာဒိဋ္ဌိကအရိယာတစ္ဆာ၄ပါးကိုသိပြီတဲ့အရိယာ၄ပါးတစ္ဆာ အရိယသစ္စာလေးပါးသိတဲ့အခါမှာနိရောဓသစ္စာခေါ်တဲ့ယုံ nant ချုပ်ငြိမ်းမှုကိုတော့အာယုံပြုသောအပြင်သိပြီ။ကျန်တဲ့ဒုက္ခသစ္စာ၊သမုဒိယသစ္စာ၊မေဃသစ္စာဆိုတဲ့သစ္စာသုံးပါးကိုတော့ကိစ္စကြီးစည်းသောအပြင်သိပြီတဲ့။တီတုကိစ္စသောဧကတမိန်အာရမဏတော်ယုံ nant ချုပ်ငြိမ်းမှုဆိုတဲ့ နိဗ္ဗာန်និရောဓသစ္စာကိုတော့အာယုံပြုသောအဖြစ်သိတယ်။ကျန်တဲ့သစ္စာ၃ပါးကိုသိတာကတော့ကိစ္စပြုသောအဖြစ်သိတယ်။និရောဓကိုအာယုံပြုလိုက်တဲ့အခါကျတော့အဲ့ဒီအချိန်မှာအဲ့ဒီမစိတ်ဖြစ်နေတဲ့အချိန်မှာအဲ့ဒီပုဂ္ဂိုလ်ရဲ့သဏ္ဍာန်မှာ လောဘများရှိသေးလားမရှိတော့သမုဒိယသစ္စာလောဘပယ်ပြီးသားဖြစ်မသွားဘူးလားပယ်ခြင်းကိစ္စပြီးမသွားဘူးလား ဒါကြောင့်ကိစ္စပြီးသောအခြင်းတမှုရိယသစ္စာကိုသိတယ်ဒါဖြင့်တခါနိရောဓကိုမျက်မှောက်ပြုသောအခြင်းအမှန်တိုင်းသိတဲ့တမ္မာဒိဋ္ဌိဖြစ်နေတော့တခြားမဲ့ခင်တွေကဖြစ်မနေဘူးလားတခြားမဲ့ခင်အရိယာမဲ့ခင်9ပါးလည်းဖြစ်နေတော့မေဃသစ္စာပွားပြီးပွားခြင်းကိစ္စပြီးပြီးသားဖြစ်မသွားဘူးလားဒါကြောင့်မေဃသစ္စာကိုလည်းကိစ္စပြီးသောအခြင်းသိတယ်တဲ့အဲ့တော့တဏှာကိုပယ်တယ် နိရောဓကိုမျက်မှောက်ပြုတယ်ဆိုတာဒုက္ခကိုဒုက္ခလို့အမှန်တိုင်းမသိရင်ပြုနိုင်ပါမလားမပြုနိုင်ဘူးဒုက္ခကိုဒုက္ခလို့အမှန်တိုင်းသိပြီးလို့သာပြုနိုင်တဲ့အတဲ့နိရောဓကိုမျက်မှောက်ပြုနိုင်တဲ့အတွေ့တဲ့ဒုက္ခသစ္စာကိုပိုင်းခြားသိမှုကိစ္စလည်းပဲပြီးသွားပြီတဲ့ဒါကြောင့်နိရောဓကိုသိတာကအာယုံပြုသောအခြင်းသိတယ်။ကျန်တဲ့သစ္စာသုံးပါးကိုသိတာကဘယ်လိုသိသလဲ။ ကိစ္စပြီးသောအာဖြင့်သိတယ်တဲ့အဲ့ဒါတမ္မာဒိဋ္ဌိချင်းသူပေမဲ့သိเสียခြင်းမတူသေးဘူးဝိပဿနာတမ္မာဒိဋ္ဌိရဲ့သိเสียကယုတ်တဘာဝနာမ်တဘာဝယုတ်နံတို့ရဲ့ကိုယ်ပိုင်တဘာဝနဲ့အများဆိုင်တဘာဝဒါကဥပဒနာတမ္မာဒိဋ္ဌိကသိတယ်မေဃတမ္မာဒိဋ္ဌိကတော့သူရဲ့သိစရာဘယ်သူလဲဆိုတော့သစ္စာအရိယသစ္စာ၄ပါး အရိယသစ္စာ၄ပါးလောကီသစ္စာ၄ပါးတော့မဟုတ်ဘူးအရိယသစ္စာ၄ပါးအဲ့ဒါလေးခွဲခြားသိထားရသည်တဲ့အဲ့ဒီခွဲခြားသိထားတယ်ဒီတော့အဲ့ဒီထဲမှာအရိယသစ္စာ၄ပါးကိုမျက်မှောက်ပြုပြီးတော့မသိနိုင်သေးခင်ဖြစ်နေတဲ့ယောဂီရဲ့အထုတ်တဲ့ယောဂီရဲ့တဏ္ဍာမှာဖြစ်နေတဲ့ဉာဏ်နေဟာဝိပဿနာတမာဒိဋ္ဌိတွေကြီးပဲဝိပဿနာအဲ့ဒီဝိပဿနာတမာဒိဋ္ဌိကို တိုးတက်အောင်ညင့်တာအောင်သီလနဲ့ချီးမြှောက်ရတယ်သုတနဲ့ချီးမြှောက်စောင့်ရှောက်ရတယ်သီလသုတပါကိစ္စဆွေးနွေးမှုနဲ့ချီးမြှောက်စောင့်ရှောက်ရတယ်သမထနဲ့ချီးမြှောက်စောင့်ရှောက်ရတယ်ဝိပဿနာနဲ့ချီးမြှောက်စောင့်ရှောက်ရတယ်ငါမျိုးအဲဒီမှာဒီနေ့ပြောမှာကသုတနဲ့ချီးမြှောက်စောင့်ရှောက်ရတာပြောပြောသုတမှာနှမျိုးရှိတယ်ဒီနေရာမှာနှမျိုးလုံးပဲ ပါဝင်တယ်သုတ္တဆိုတာဘာလဲဆိုတော့သူ့စကလုံးရဲ့အတိအကျအဓိပ္ပာယ်ဆိုလို့ရှိရင်နာကြာအတ်နာကြာအတ်သောဘဟုတ်တုဒ္ဒတနည်းအားဖြင့်ဆိုနာကြာရရထားသောအသိညာဒါကိုတုဒ္ဒခေါ်တယ်နာရရထားသောကြာရရထားသောဘဟုတ်တုဒ္ဒဆိုသဖြင့်စာသင်လို့ရထားတာလည်းပဲတုဒ္ဒပဲ စာပေဆွေးနွေးလို့ရထားတာလည်းရထားတဲ့အသိဉာဏ်လည်းပဲတုဒ္ဒပဲရထားတဲ့ဘဟုတုဒ္ဒတုဒ္ဒပဲထို့သူတရားနာလို့ရထားတာလည်းပဲတုဒ္ဒပဲဒါပေမဲ့တုဒ္ဒကနှစ်မျိုးရှိပြီတဲ့တုဒ္ဒသိတာရထားတာကိုနဲ့ကိုနောက်ကြတော့သုဒ္ဓဆိုတဲ့စကားလုံးရဲ့အဓိပ္ပာယ်ကဘယ်ကြအောင်ကျေလာလဲဆိုလို့ရှိရင်နားလို့ရထားတာနဲ့မဟုတ်တော့ဘူးသိ သိထားရထားတဲ့အကြာအမြင်ဘ ਹੁ တုတ္တဟုသမျှကိုတုတ္တလို့ခေါ်လိုက်တယ်။ဒါကြောင့်မလို့နောက်ကြတော့နှမျိုးကွဲသွားတယ်။ဘယ်လိုနှမျိုးကွဲသွားလဲဆိုတော့အာဂမတုတ္တအဓိကမတုတ္တတဲ့နှမျိုးကွဲသွားတယ်။အာဂမတုတ္တဆိုတာသာတင်လို့တရားနာလို့တရားဆွေးနွေးလို့မှတ်သားပြီးသိထားတဲ့ဘ ਹੁ တုတ္တကိုအာဂမတုတ္တခေါ်တယ်။ရထားတဲ့အသိညာ။ အကမတုဒ္ဒခေါ်တယ်အဓိကမတုဒ္ဒဆိုတာကလက်တွေ့ကြင်ကြံအားထုတ်ရာကရထားတဲ့အသိဉာဏ်ဘဟုတုဒ္ဒကိုအဓိကမတုဒ္ဒခေါ်တယ်အာဂမတုဒ္ဒအနေနဲ့ဘလောက်ပဲစာပေသင်ကြားနေလို့ဘလောက်ပဲတရားတွေနာနေတရားဆွေးနွေးနေလို့သူမြတ်ပြောတာတွေနားထောင်နေလို့အာဂမတုဒ္ဒအနေနဲ့အသိဉာဏ်ဘုဒ္ဓတ္တတွေတရားနဲ့ပတ်သက်တဲ့ဘလောက်ပဲကြွယ်ဝနေကြွယ်ဝနေ အဓိကမသုတ္တခေါ်တဲ့လက်တွေ့အာထုတ်ခြင်းကြောင့်ရထားတဲ့ဘဟုတုတ္တမရှိဘူးဆိုရင်အသိဉာဏ်မရှိဘူးဆိုရင်သူဘယ်တော့မှမဉဏ်ဘုံဉဏ်မရနိုင်နိဗ္ဗာန်မရောက်နိုင်မရောက်နိုင်အဲ့ဒါလိုနှမျိုးရှိတယ်နှမျိုးဟာဒီနေရာမှာနှမျိုးလုံးဟာဝိပဿနာဉာဏ်ရဲ့ဝိပဿနာသမာဓိဋ္ဌိရဲ့အထောက်ပံ့ဖြစ်တယ်နှမျိုးလုံးပဲဝိပဿနာသမာဓိဋ္ဌိရဲ့အထောက်ပံ့ဖြစ်တယ်ဒီတော့ သုဒ္ဓဟာဥပဒနာရဲ့အထောက်ပံ့ဖြစ်တဲ့အတွက်အဲ့ဒါလို့နာကြထားလို့မလို့တရားနဲ့ပတ်သက်တဲ့အသိဉာဏ်ဘဟုသုတ္တရှိတဲ့ပုဂ္ဂိုလ်နဲ့မရှိတဲ့ပုဂ္ဂိုလ်နှမျိုးတရားအထုတ်တယ်ဆိုလို့ရှိရင်အသိဉာဏ်ဘဟုသုတ္တရှိတဲ့ပုဂ္ဂိုလ်ကဆရာစကားနားထောင်ရင်သူကပို့ပြီးတော့တရားရှင်းရှင်းလင်းလင်းနဲ့တွေ့နိုင်တယ်တရားလည်းမြင်နိုင်တယ်ဆရာစကားနားထောင်လို့ရှိရင် နားမထောင်ရင်တော့အဲ့ဒီတရားနဲ့ပတ်သက်တဲ့ဘဟုတုတမရှိတဲ့လူကခိုးပြီးညံ့တယ်ဟိုနားမထောင်ရင်တော့မဟုတ်ဘူးပေါ့လေဟိုအတိအကျလိုက်လိုက်နာတာမဟုတ်ဘူးဆိုရင်ဘာကြောင့်လဲဆိုတော့အသိဉာဏ်ဘုဒ္ဓရာရှိထားတဲ့လူကတစ်ခါတစ်ခါတရားမှာအထုရင်အထုရင်တွေးတာအဲ့ဒီတွေးတဲ့အပေါ်မှာသူက သူသိထားတာနဲ့ဘဟုတ္တလေးနဲ့သွားသွားပြီးတိုင်းတိုင်းပြီးဝေဖန်တယ်ဝေဖန်တဲ့အခါကျတော့ရှိမှမှုတွေကပြက်ပြက်ကုန်တယ်ရှိမှမှုတွေပြက်ကုန်တဲ့အခါကျတမာရီကပြက်တယ်တမာရီပြက်တဲ့အခါကျတော့ဉာဏ်ကမတက်တော့ဘူးဝိပဿနာတမာဒိဋ္ဌိကမတက်တော့ဘူးမရင့်တန်တော့ဒါကြောင့်သူနှောင့်နှေးတယ်နှောင့်နှေးတယ်ဒီတော့ဘုရားစကားနားထောင်ရင်ဆိုတာကကိုသိတာတွေသာတိတိထားတာတွေမှတ်တိတိထားတာတွေတရားနာလို့သိထားတယ်အဲ့ဒီအတိကလေးတွေရှိလို့ရှိရင်ဒီတိလေးတွေဖယ်ထားအဲ့ဒီအတိကလေးတွေ နဲ့ကိုတွေ့တာကိုဝန်းဝင်ပြီးတော့မထောက်နဲ့မနိုင်နဲ့အဘဖင်ထားလိုက်အထုတခိုက်မှာစိုက်စိုက်မှမှအထုဒါရီမဝင်စင်နဲ့မဝေပါနဲ့အဲ့လိုမှားထားတာကိုနားထောင်ပြီးတော့မဝေပါနဲ့စိုက်လိုက်မတတ်အထုမယ်ဆိုရင်သူကပိုတက်တယ်အဲဒီလိုမဟုတ်ဘူးသူကနားမထောင်မနဲ့ဝေပါဝေပါနေမယ်ဆိုလို့ချင်းဟုတ်တရားဘဟုတ္တကြိုတင်ရှိမထားတဲ့ပုဂ္ဂိုလ်ကသူ့ရဲ့ဘုတော်ကြောသွားပြီ။ဘာကြောင့်လဲဆိုတော့သူ့မှာကြိုတင်ပြီးတော့ဘဟုတ္တရှိမထားတော့ ဆရာပြောသလောက်ပဲနားထောင်ပြီးတော့ဆရာပြောတဲ့စကားတိုင်းအတိအကျဟိုလိုလို့ဆိုလို့ဒီလိုလို့ဆိုလို့ထိုင်ဆိုထိုင်ထဆိုထအဲ့လိုလုပ်တဲ့အခါကျတော့သူကမြန်မြန်ထက်ထက်တက်သွားတယ်။ဘာကြောင့်လဲဆိုတော့ရှုမှတ်မှုကိုအနှောင့်အယှက်ဖြစ်စေတဲ့ဝေဖန်မှုတွေသူ့မှာမရှိလို့အော်နည်းနည်းပြောမယ်ဆိုပြောစရာရှိတယ်။ဘဟုတ္တရှိနေမှတော့မရတရားအထုတ်တဲ့အခါမှာတွေ့တာလေးတွေသွားသွားပြီးဝေဖန်မိမှာပေါ့ဗျာလို့ ပြောစရာရှိတယ်ဒါမဟုတ်ဘူးကိုယ်စိတ်ကငါမဝေဖန်မှုဆိုရတာပဲမဝေဖန်မှုဆိုရတာဥစဉ်တော့ဒီမှာအတုတုံးကဆိုလို့ရှိရင်စာစာရီအများကြီးသင်ပြီးနှံ့ပြီးတက်ပြီးနေပြီပေါ့ဟိုမှာဒီမှာအထုတုံးကအထုစင်ကဟိုမန်းလေးမှာဝိတ္တရောပါဠိတက္ကသိုလ်မှာအဲ့ဒါကတိကတောင်လုံနေပြီအဲ့ဒီခါမှာဒီမှာအထုစင်ကဒါပေတဲ့ ကိုသိတာစာသိသိထားတဲ့ဟာတွေဘေးဖယ်ထားမယ်ဆိုပြီးဖယ်ထားလိုက်တာပဲဖယ်ထားရတာပဲဆရာခိုင်းတဲ့အတိုင်းလုပ်မယ်ဆိုပြီးလုပ်တာပဲကိုကလူသိလူတကြီးလုပ်လို့ပြီးသွားသွားပြီးတော့ဟိုဝေဖန်မဲ့ဆိုလို့ရှိရင်တော့မရဘူးအဲ့ဒါတော့နှောင့်နှေးတာပဲနှောင့်နှေးတယ်နောက်အားရကျင်အောင်အထုတ်ပြီးတဲ့အခါကျတော့မှပဲကိုတိဘူးတွေ့ဘူးတဲ့စာရင်းနဲ့ပြန်ပြီးတိုက်ဆိုင်ညီနိုင်ကြီးကိုအတွေ့နဲ့အဲ့ဒီခါကျတော့အရသာရှိတယ်အဲ့ဒီခါကျတော့အရသာရှိတယ်ဒါနဲ့သွားသွားကြိုက်ကြိုက်နေတာတွေ့ရတယ် ဒီခါကျတော့သိရတာရှိတယ်ဒါကြောင့်ဆရာစကားကိုအတိအကျနားထောင်ပြီးတော့ဗราတရားနဲ့အထုတ်တယ်ဆိုလို့ရှိရင်တော့တရားနဲ့ပတ်သက်တဲ့အသိဉာဏ်ဘ ਹੁ တုဒ္ဒအရင်ကရှိထားတာဘယ်လိုမှတ်ရတယ်ဘယ်လိုမှတ်လို့ရှိရင်အဲဝိပဿနာခေါ်တယ်ဘယ်လိုမှတ်လို့ရှိရင်ဘယ်လိုအထုတ်လို့ရှိရင်သမထခေါ်တယ်ဝိပဿနာမှာ ဝိတ္တရိက9ပါးရှိတယ်ဉာဏ်စဉ်က10ပါးသို့မဟုတ်73ပါးသို့မဟုတ်16ပါးရှိတယ်အဲ့ဒါဘယ်ဉာဏ်ဒီမှာဘယ်လိုဘယ်လိုဖြစ်တတ်တယ်လို့သာကတုဆိုတဲ့အစရှိပြီးချင်းအဲ့ဒီဘဟုတ္တရှင်းထားလို့ရှိရင်တရားစကားနားထောင်မဲ့ဆိုရင်ဒီဘုဒ္ဓတာလေးရှိထားတာကောင်းတယ်ဒါပေမဲ့တခုတတိထားရတာတော့ဒီဘုဒ္ဓတာလေးရှိထားတယ်ကောင်းတယ်ဆိုတော့ ယောဂီတိုင်းယောဂီတိုင်းအာထုတ်တဲ့လူတိုင်းအာထုတ်တဲ့လူတိုင်းဟာပထမသုတ္တကအရင်ခံရတာပဲဒါဒါကတော့သဘောပေါက်ထားမယ်နားလည်ထားသုတ္တကအရင်ခံရတာပဲသုတ္တမရှိဘူးဆိုသူအာထုတ်လို့ကိုမဖြစ်ဘူးဒါကြောင့်မို့ရှင်းကျမ်းကများကမိတ်ဆိုတယ်ဘယ်လိုမိတ်ဆိုလဲဆိုပရိယတ္တိဟိသာသနာတမူလာနဲ့ပရိယတ္တိသင်ကြားမှုသည်သာသနာတသာသနာ သာသနာတော်ဤစာပေသင်ကြားမှုပြောတာပရိယတ်ဒီစာပေသင်ကြားမှုဒီတရားစာပေသင်ကြားမှုဒီသာသနာတသာသနာတော်ဤမူလအမြင့်အရင်းပေသည်တဲ့တရားနဲ့ပတ်သက်တဲ့စာပေသင်ကြားမှုဟာတဲ့သာသနာရဲ့အမြင့်အရင်းကြီးပဲတဲ့အမြင့်ကြီးပဲတဲ့ပင်စီကဘာလို့လဲဆိုတော့ပฏิပတ်လက်တွေ့အကျင့်သူကပင်စီအကိုင်းခက်အသိပွင့်နေရဘာလို့လဲဆိုတော့မဲ့ညာဖုန်ညာနေမဲ့ညာဖုန် အဲ့တော့သင်ကြားမှုဟာသင်ကြားမှုကိုခေါ်တဲ့ပရိယဟာအရစ်အမြင်အမြင့်အရင်အစအဲ့ဒီအမြင့်ရှိမှပဲပฏิပတ်ခေါ်တဲ့လက်တွေ့ကျင့်မှုဒါဖြစ်ပေါ်လာရတယ်အဲ့လက်တွေ့ကျင့်မှုဖြစ်ပေါ်လာမှပဲအကိုင်းအခက်အတိအရွက်ဆိုတဲ့မဉဏ်ပူဉဏ်နေရှိလာရတယ်ဒါတော့စစ်ပင်တပင်မှာ အမြင့်များမရှိဘူးဆိုလို့ချင်းအဲ့တစ်ပင်ဖြစ်ပေါ်ပါမလားမဖြစ်ပေါ်ပါဘူးအမြင့်မရှိရင်တစ်ပင်ဟာမဖြစ်ပေါ်နိုင်တယ်လို့တနည်းအမြင့်ပြတ်သွားလို့ချင်းတစ်ပင်ဟာသေသွားနိုင်တယ်လို့သင်ကြားမှုမရှိရင်လက်တွေ့ကျင့်ကြအထုတ်မှုလည်းမရှိဘူးတနည်းသင်ကြားမှုတွေဆောက်ရုပ်ပျက်စီးနေတယ်ဆိုလို့ချင်းလည်းလက်တွေ့ကျင့်ကြအထုတ်မှုတွေလည်းပဲဆောက်ရုပ်ပျက်စီးသွားတာပဲဒါကြောင့်သုတ္တဟာသဗ္ဗေသင်ကြားမှုတရားနာမှုကြောင့်ရတယ် အသိဉာဏ်မဟုတ်သူတာဟာအမြင့်ရစ်မယ်ဒါကြောင့်မို့တချို့ပြောကြတယ်အဲစာရီသတ်စရာမလိုဘူးစာရီသိနေစရာမလိုပါဘူးတရားအထုတ်ပြီးတာပဲလို့အဲ့လိုဆိုမှန်မှမလားမမှန်ဘူးသင် စဉ်းစားကြည့်ပါလားယောဂီတွေကဲတရားအထုတ်ခြင်းလို့ဘာဆိုကိုင်းကိုင်းသွားပြီးတော့ဟိုနေရာခြားတဲ့ပုဂ္ဂိုလ်စီသွားစီရင်သွင်းနေရာတောင်ကိုင်းနေရာရပြီကိုင်းနေရာရပြီဆိုတော့ကိုင်းအထုတ်တော့လို့ဒီလိုဒီမှာတန့်ခိုင်းသလားဘာလို့တော့ဆရာတော်ဘုရားကြီးစီသွားပြီးတော့တရားယူရတယ်တရားယူတယ်ဆိုတာတရားရှုမှတ်ပုံကိုနာယူတာမဟုတ်လားတဏိသင်ကြားတာမဟုတ်ဘူးလား အဲ့ဒီမှာဆရာတော်ဘုရားကြီးစီတရားရှိမှပုံနာယူသင်ကြားမှုမရှိရင်သူကျင့်တကျန်တအထုတ်တတ်ပါမလားအဲဆရာတော်ဘုရားကြီးစီသွားပြီးတော့တရားရှိမှပုံကိုနာယူတာသင်ကြားတာဟာအဲ့ဒါပရိယပဲအဲ့ဒါပရိယပဲအဲ့ဒါဒီပင်လင်သုတပဲအဲ့ဒါဒီပင်လင်သုတပဲအဲ့ဒီကမှဆရာတော်ဘုရားကြီးကဖောင်းတာပိန်တာမှတ်ရတယ်ထိုင်တာထိတာမှတ်ရတယ်ကြွတာလှမ်းတာချတာမှတ်ရတယ်၊ကိုယ်တာဆန်းတာမှတ်ရတယ်၊ထမင်းစားလည်းမှတ်၊ရေတောက်လည်းမှတ်။ ဘယ်နေရာမှမလွတ်မလွတ်ဘဲနဲ့ကိုယ်မူရာလှုပ်သမျှသူပြုသမျှအကုန်လုံးရှုမှတ်စိတ်အမူရာလှုပ်သမျှပြုသမျှအကုန်လုံးရှုမှတ်အစာရည်ဒီဖြင့်ရှုမှတ်ပုံကိုစိတ်စိတ်ဆဆသင်ကြပြလိုက်တော့ဟောစာတတ်လာမတတ်ဘူးလားတတ်လာပြီအဲ့တော့သာတတ်လာတော့သူလက်တွေ့ကျင့်ကြံအားထုတ်မှုမလုပ်တတ်ဘူးလားလုပ်တတ်လာတယ်ကျင့်ကြံတတ်လာတယ်သမဏဘင်းနဲ့ကျင့်ကြံလို့ရမလားမရဘူးသာနည်းနည်းတတ်တာနဲ့များများတတ်တာပဲဒါပဲပွာတာပဲ ဒါပေမဲ့တချို့ဆရာတော်ဘုရားကြီးတွေသွားပြီးတော့စာသင်ပြီးတော့တောင်းမှပဲစာကမတတ်ဘူးအဲ့ဒါဖောင်းနာပိန်နာမှတ်ပါဆိုတော့じゃနှခေါင်းသွားပြီးရှူတာကြိုက်တာမလို့မှဖောင်းနာပိန်နာမှတ်ပါဆိုဖြစ်ဖြစ်ပြက်ဖြစ်ပြက်ဖြစ်ပြက်လုံးလို့လုံးအဲစာမတတ်ဘူးဒါကြောင့်မို့မတတ်လို့မို့အဲ့ဒီမတတ်မတတ်နိုင်တဲ့ပုံကိုယ်တွေအတွက်စိစိဆက်ဆက်ပဲထပ်ထပ်ထပ်ထပ်ထပ်ပြောပြောပြောနေရတယ် မလေးတချို့တလရှိလို့တော့မတတ်ပါဘူးတတ်ဘူးတလကိုရှိလို့တော့မတတ်နှစ်လရှိလို့တော့မတတ်ဘူးတချို့ကအရှင်ဘုရားလွန်လိုက်လားဗျာဒီလောက်မှတ်ပုံလေးတော့တလကနှစ်လသိမနေရပါဘူးဆိုအဟုတ်ကပဲအဲ့ဒါမယုံရင်ကမ္မထမ်းစရာလောက်ကြည့်အဲ့လိုဆိုသိတယ်အဲ့ဒီခါကျတော့မထတာပြီးတော့ညှို့ထိုးခြင်းပါသိညစ်တယ်တလခွဲရှိလည်းမတတ်ဘူးနှစ်လရှိလည်းမတတ်ဘူးအဟုတ်မတတ်တာအဲ့ဒီခါကျမှတကယ်လောက်ကြည့်တဲ့ခါကျမှကမ္မထမ်းစရာဒုက္ခကိုသိရတော့တော့တစ်ခုကြည့်တယ်လေမှတ်တယ် အာတပည့်တော်ဘုရားရောရောရောနဲ့တွေ့တဲ့အခါကျတော့တပည့်တော်ကဖြစ်တယ်ဖြစ်တယ်ဖြစ်တယ်ဖြစ်တယ်ဖြစ်တယ်ဖြစ်တယ်ဖြစ်ရမှတ်တယ်ဆိုအေးကောင်းတယ်ကောင်းတယ်ကောင်းတယ်အဲ့တိုင်းမှအဲဒီကမိုက်တရားတွေတဲကောင်းကူပြန်လွတ်လိုက်ပြီးရောသူဟာသူလွဲခြင်းလွဲတဲ့ခြင်းတဲ့လွဲတဲ့လို့ခြင်းလည်းအကျိုးရှိလိမ့်မယ်လွဲရင်လည်းအကျိုးရုပ်လိမ့်မယ်ကိုနဲ့ဘာမှမဆိုင်ဘူးကိုကဝတရားခြင်းဒီနေရာထိုင်ပြီးတော့ပြောတာနားထောင်ရင်လည်းပြီးတော့ပြန်လွတ်လိုက်အဲ့လိုဆိုရင်မချမ်းသာဘူးလား ချမ်းသာလိုက်တမအောင်မလေးစေတနာမထားရင်တော့ချမ်းသာသည်တဲ့မသိသိစေခြင်းနဲ့စေတနာရှိရင်အဲ့ဒါကတော့သိမလွယ်ဘူးဆင်းရဲတော့ဆင်းရဲတယ်ဒါကြောင့်မလို့တစ်ခါတစ်ခါပြောလို့နားမလဲတဲ့အခါကျတော့နားမလဲတဲ့အခါရဲ့နားမထောင်တဲ့အခါရဲ့ဩငါနဲ့ဒီယောဂီမျိုးနဲ့တွေ့ရတာငါအကုသိုလ်ကကြီးဘဝကကြီးမလွန်လွန်လို့ခဲ့ အဲ့ဒါလိုပဲပြန်ပြီးနှလုံးသွင်းမိတယ်နှလုံးသွင်းမိတယ်ထားကြပါစို့ဒီတော့အရေးကြီးတာကသုဒ္ဓဟာအရင်ကသုဒ္ဓအရင်ကသုဒ္ဓဆိုတာနဲ့ပရိယဆိုတာနဲ့အတူတူပဲသင်ကြားမှုဟာအရင်ကမယ်ဒါကြောင့်မို့သာပေသင်ကြားမှုကိုသာပေသင်ကြားမှုကိုမပြစ်ပယ်ရဘူးတဲ့ပရိယတ္တိသာသနာတမူလနဲ့သင်ကြားမှုဟာသာသနာတော်ရဲ့အရင်းမြစ်ပဲတဲ့ ဒါပေတဲ့အဲအဲ့ဒီသင်ကြားတာမှာတပိရှိပြတဲ့ယောဂီကိုအထောက်မှပြုနိုင်တဲ့ဟာလေယောဂီဟာရှုလို့မှတ်လို့မလို့ဖြတ်ပြောရမယ်နာယုတ်တွေလည်းပိုင်းခြားသိပြီအမခံအာယုန်နဲ့မှတ်စိတ်တွေခွဲခြားခွဲခြားပြီးပြီးဖောင်းတာတခြားပိန်တာတခြားသိပြီကြွတာတခြားကြွတာမှတ်တဲ့စိတ်တခြားဖတ်ကြွတာတခြားကြွတာမှတ်တဲ့စိတ်တခြားသိပြီလမ်းတာတခြားလမ်းတာမှတ်တဲ့စိတ်တခြားသိပြီအစိုက်ဒီဖြင့်ယုံနေနံခွဲနောက်ကြတော့ ကြက်ကျင်တဲ့စိတ်ကြောင့်ကြွတယ်၊လန့်ကျင်တဲ့စိတ်ကြောင့်လှလန့်တယ်၊ကွေးကျင်တဲ့စိတ်ကြောင့်ကွေးတယ်အစိုက်ပြီးဖြင့်အကြောင်းကျိုးတွေလည်းသိပြီးပစ္စယပရိက္ခညာ။နောက်အနိစ္စဒုက္ခအနတ္တဆိုတဲ့လက္ခဏာသုံးပါးနဲ့လက်သိပြီးသိပြီးသမထရညာ။နောက်အဲ့ဒီကနေပြီးတော့အဲ့ဒီဝေဒနာတော့ကနေပြီးကြော်ပြီးတော့တင်းတင်းရင်မှတ်လို့မလို့ဒီဝေဒနာတွေလွန်ထွက်သွားတဲ့အခါကျတော့ပဋိဋ္ဌာညာရဲ့အစာပိုင်းမှာအလင်းရောင်တွေတွေ့တယ်မှတ်လို့သိကောင်းနေတာတွေ့တယ်ငြိမ့်နေတာလေးတွေတွေ့တယ် ခန္ဓာကိုယ်ပေါ့နေတာလေးတွေတွေ့တဲ့ကြွတက်တယ်လို့လို့မြောက်တက်တယ်လို့လို့တွေ့တဲ့စိတ်ကလေးတွေကြီးနေတာတွေ့တဲ့အထုလို့သိကောင်းနေတာတွေ့တဲ့ရှုမှတ်မှုလေးတွေပေါ်တိုင်းပေါ်တိုင်းလို့လို့မှတ်လို့မှတ်နိုင်နေတာလေးတွေဒါလေးတွေတွေ့လာတယ်ဒါလေးတွေအကုန်အကောင်းကြီးပဲအဲ့ဒါလေးတွေတွေ့လာတဲ့အခါကျတော့အရင်ကရေကသာပိတင်ညာမှုဘ ਹੁ ဒရရှိထားရင်ဩဘာသောပိတိပတ္တတိအတိမောခောသဘေခောဒုက္ခညာနာမှုပဋ္ဌာနာမူပိခါသနိကတိစေတိဆိုတဲ့ဝိပဿနာရဲ့ဘေးရန် အန္တရာယ်10ခုဩဘာဒအလင်းရောင်တွေတွေ့တယ်ပိတိနှစ်သိမ့်အာရမှုတွေတွေ့တယ်ပတ္တတိကိုရောစေရောငြိမ့်ပြီးအေးနေတယ်စိတ်ကတခြားမလွင့်တော့မှတ်ခံအောင်နဲ့မသိနဲ့တဲ့ကနေတဲ့ကနေတဲ့ကနေနေတဲ့အခါကျတော့ကိုရောစေရောငြိမ့်အေးနေမှုတွေတွေ့တယ်အဒီမောက္ခဒါကြောင့်မို့လို့တရားတွေ့တော့တွေ့လာတဲ့အခါကျတော့ယုံကြည်ဆုံးပြတဲ့တရားတရားတွေသိဖြစ်နေဘုသူတိုက်တွန်းလိုက်ချင်တာနဲ့ အမေအာထုတ်ငါလိုအာထုတ်မသွားရတာဝမ်းနေလိုက်တာမသေးခင်မေအာထုတ်မသွားရဘူးဒီတရားအမေအာထုတ်သွားလိုက်ရဘလောက်ကောင်းမလဲဆိုသရာတရားတွေဖြစ်နေတာအဲ့ဒါတွေတက္ကဟပို့ပို့ပြီးတော့တရားကတွေ့လာတဲ့အခါကျတော့ပို့ပို့ပြီးကြိုးစားလို့တဲ့စိတ်နဲ့ပို့ပို့ပြီးကြိုးစားတဲ့ဝိရိယတွေပက္ခတွေဒါတွေဖြစ်ဖြစ်လာတယ်ဒုက္ခမသိတဲ့အာယုန်နဲ့တဲ့တယ်နေတဲ့အခါကျတော့အပြင်အပြန့်အလွင်နေပါတော့ကိုရောစီရောငြိမ်းအေးပြီးသိချမ်းသာနေတယ် တခါအဲ့ဒါလိုကောင်းနေတဲ့အတွက်ပဲဘယ်အာယုံမဆိုမှတ်လိုက်တိုင်းမှတ်လိုက်တိုင်းတတိယကတ်ရပြီးတော့ကတ်ရတာဖြစ်နေမထရကထရနေပြီးထမယ်ကြံတယ်ဆိုလို့ရှိရင်ထရစိတ်ကကိုကမမှတ်ရသေးဘူးစိတ်ကမှတ်ပြီးသားဖြစ်နေတယ်ထကျင်တယ်ထကျင်တယ်မှတ်ပြီးသားဖြစ်နေတယ်တဖြည်းဖြည်းတရွေ့ရထားတဲ့ခါကျတော့ထားတယ်ထားတယ်ထားတယ်သူ့လိုလိုမှတ်ပြီးသားဖြစ်နေတယ်ကိုကအာယုံသိမ့်သက်ရအောင်ထို့ကြည့်ပဲတစုံတရာယူနေတော့လှမ်းလိုက်တယ်ဆိုလှမ်းညင်တယ်လှမ်းညင်တယ်လို့လှမ်းညင်စိတ်ကမှတ်ပြီးသားဖြစ်နေတယ်လက်ကလှမ်းညင်တယ်လည်းသူ့လိုလိုမှတ်စိတ်ကမှတ်ပြီးသားဖြစ်နေတယ် အဲ့လိုရှုမှတ်မှုတတိတွေသိကောင်းတယ်အဲ့ဒီအခါကြလို့ရှိရင်လည်းပဲငါတရားတွေသိကောင်းနေတာပဲဘာမှငါကြီးဆိုင်မမှတ်ရဘူးသူဟာသူကမှတ်မှမှတ်မှသွားလို့မလို့သိပြီးသိပြီးနေတာပဲအဲ့တော့ငါဟာတရားဆုံးလို့ပြီးပြီးလို့ပြီးဓမ္မရဲ့အဲ့လိုစိုက်ဒီဖြင့်သင်လာတတ်တယ်ဥပ္ပဌာဏဒုက္ခညာဏဥပ္ပဌာဏမှတ်တိုင်းမှတ်တိုင်းလိုက်အမှတ်ခံအောင်ရဲ့ပေါ်ပေါ်ပြီးပျောက်ပျောက်သွားတဲ့သဘောတွေဖြစ်ဖြစ်ပြည့်ပြည့်သွားတဲ့သဘောတွေ ရှင်းကနေရှင်းကနေတိတိတိတိသွားတာအဲ့လိုသိတဲ့အခါကျတော့လည်းဉာဏ်ထက်လာဥပဒနာဉာဏ်ထက်လာနိကန္တိတဲ့အဲ့လိုမှတ်ကောင်းတာပေါ်မှာပဲနှစ်သက်မှုဖြစ်ဖြစ်နေတယ်အလင်းရောင်တွေ့ပြန်လည်းအလင်းရောင်ကိုနှစ်သက်တယ်နှစ်သိမ့်အာရမှုဖြစ်လို့တရားတွေကောင်းနေပြန်လည်းအဲ့ဒီပေါ်မှာနှစ်သက်တယ်ယုံကြည်မှုတရားတရားတွေဖြစ်နေတဲ့အခါကျတော့လည်းပဲအဲ့ဒီတရားတရားပေါ်မှာပဲပြန်ပြီးတော့နှစ်သက်တယ်ဟောငါအရင်တုန်းကတရားမသိလို့ဟုတ်မီယုဖလာတော်သူလိုနေခဲ့တယ် ရားတရားသံဃာဘာမှလည်းမသိဘူးလူကြီးတွေလှုပ်လို့တာလိုက်လှုပ်နေရတယ်အခုမှပဲငါတရားစစ်တရားမှန်တွေးရတော့တယ်အခုမှပဲငါမှန်တရားတွေသိတယ်ဟဲ့ဆိုပြီးတော့ကိုယ့်ကိုယ်ကိုပြန်ပြီးတော့ကိုယ်စိတ်ထဲမှာဖြစ်ပေါ်တာတွေနှစ်သက်တွတ်တာမှုတွေဖြစ်လာတယ်နိကန္တိအဲ့ဒါနိကန္တိတွေအဲ့ဒါလိုကောင်းတာတွေတွေ့တဲ့အခါကျတော့ဒီကောင်းတာ10မျိုးဟာဝိပဿနာရဲ့အညစ်အကြေးပဲဝိပဿနာရဲ့ဘေးရံမဲ့ ဝိပဿနာရဲ့အနှောင့်အယှက်ပဲအတားအဆီးပဲလို့ယောဂီကအရင်ကကြိုတင်ပြီးတော့ဘဟုတ္တရှိထားရင်ကောင်းတယ်ဘဟုတ္တရှိမထားရင်ဘာဖြစ်တယ်လဲလို့ဆိုတော့ဒီကောင်းတာလေးကိုပဲတရားဟာဒါပဲဒီလောက်ပဲလို့ဒီလိုထင်တတ်တယ်ဒီလောက်ပဲလို့ထင်တတ်တဲ့အခါကျတော့ तू ဒါလေးပဲနှစ်သက်နေတယ်ပါရနေတယ်တတ်မြင်နေတယ်ရှေ့တိုးအောင်မကြိုးစားတော့မကြိုးစားတဲ့အခါကျတော့တရားကအခုမှသုံးပုံတစ်ပုံရှိသေးတယ်ရှေ့မတော်ဘူးဆိုတော့အကျိုးရတဲ့တော့မရဘူးပေါ့ ဒါတွေကိုဒီကောင်းတဲ့ကောင်းမျိုးကောင်းတာ10ပါးဟာ10မျိုးဟာဝိပဿနာရဲ့အညစ်အကြေးဘေးရန်10မျိုးဟာတရားတရေမှာအနှောင့်အယှက်တားဆီးပဲလို့မူလတည်းအသိထားရင်ဩဒါတွေငါตายရနေမယ်ဆိုလို့ချင်းဒီတွေကောင်းတဲ့ခါတွေငါမရပဲနေတော့မှာပဲဒါတွေဟာအနှောင့်အယှက်တွေပဲလို့ညာကခွဲခြားဝေဘာပြီးသိရင်သူတို့ကိုအတက်ရှုပြီးလက်မြန်တော့လက်လက်နဲ့လက်နဲ့ရှုပေါ်ပြန်တော့ပေါ်တယ်ပေါ်တယ်ရှုကြတိထားပြန်တော့လည်းကြတိထားတယ်ရှုကောင်းပြန်တော့ကောင်းတယ်ကောင်းတယ်ရှု တိမ်နေစိမ်နေနေပြန်တော့လည်းတိမ်နေစိမ်နေနေတာအကုန်ရှုပေါ်လာတာဟုတ်ကဲ့အကုန်လုံးကောင်းတာဟုတ်ကဲ့အကုန်လုံးရှုပြအဲ့လိုရှုရှုပြတဲ့အခါကျတော့ဒါဒီပေါ်မှာနှစ်သက်မှုနိကန်တိမဖြစ်တော့မဖြစ်တဲ့အခါကျတော့ဒီလိုညမနေတော့ပဲနဲ့ရှေ့ကြီးတဲ့ကောင်းတဲ့နေရာဆက်ပြီးညာကတက်သွားတယ်ညာကတက်သွားတယ်တကယ်လို့သာဒါတွေဟာဥပဒနာရဲ့ဘေးရန်အနှောင့်အယှက်အတားအဆီးတွေပဲဆိုတာကိုမသိဘူးဆိုရင်ဒါကိုအမက်ကမမမမှားလို့လည်းခေါ်တယ် အမေကမက်မှာမဲ့အစ်စ်မဟုတ်ဘူးယောဂီထင်လို့သာအရင်ကဒီလောက်အကောင်းမတွေ့ခဲ့ပဲမတွေ့ခဲ့ရသေးတာအခုမှဒီအကောင်းကိုတွေ့ရတော့ဒါကိုပဲအကောင်းကြီးအောက်ဖွင့်ပြီးတော့မဲ့လို့ထင်နေတတ်တာဆိုတော့သူ့ကိုမက်မှာလို့ခေါ်တယ်မက်မှာခေါ်တဲ့တဏီလမ်းမှာလို့လည်းခေါ်တယ်အရင်ကဒါကိုကြွတင်ဘ ਹੁ တ္တမရှိမထားဘူးဆိုလို့ရှိရင်ဒါလေးပေါ်မှာသဘောကျပြီးဒီလောက်ပဲလို့အောက်မြင်ရင်ရှေ့မတက်တော့ဘူးဒါကြောင့် အရင်ကကြိုတင်ပြီးသုတရှိထားလို့ရင်ဒီနေရာမျိုးမှာဥပဒနာဉာဏ်တက်ရေးဉာဏ်ရင်ရေးစေတောမုဒ္ဒိယဉ်တန်ရေးအထောက်ပံ့ဖြစ်တယ်တဲ့ဒါလည်းပဲသုတနုဟိတာဘိကဝေသမ္မာဒိဋ္ဌိစေတောမုဒ္ဒိဖလာဇာဟောတိဘိကဝေจิตจิตမိတို့သုတနုဟိတာမူလကကြိုတင်၍တရားနဲ့ပတ်သက်တဲ့တဏှီဝိပဿနာရဲ့ဘေးရန်အငြိအကျေး10ပါးနဲ့ပတ်သက်တဲ့ဘဟုတုတ္တ ဖြင့်ရှင်းမြောက်အပ်သောသမ္မာဒိဋ္ဌိဝိပဿနာသမ္မာဒိဋ္ဌိသည်စေတုမုဒ္ဒိဖလားစစေတုမုဒ္ဒိအကျိုးရှိသည်တွေဟောတိဖြစ်၏။ဒါပြောတယ်။သို့တော့သုဒ္ဓဆိုတာရှိထားရတာမှန်တယ်။ရှိထားတာမှန်တော့လည်းပဲသုဒ္ဓခေါ်တဲ့အမြင့်တင်ရမနေပဲနဲ့ပင်စီကြအောင်တက်မှာအကိုင်းခဲအစည်းအဝေးကိုရတယ်။ တစ်ပင်ဟာအမြင့်ပဲရှိတယ်ပင်စီမရှိဘူးဆိုလို့ရှိရင်အကိုင်းထိုက်အသီးပွင့်ရပါမလားမရဘူးအဲ့တော့အမြင့်တင်ရမနေပဲနဲ့ပင်စီကြီးဖြစ်လာဖို့အရေးကြီးတယ်ပင်စီကြီးဖြစ်လာအောင်ကယောဂီပါလို့ရမှာလေလက်တွေ့ကျင့်ကြံရမယ်တဲ့လက်တွေ့ကျင့်ကြံတဲ့အပိုင်းမပါပဲနဲ့ဝိပဿနာဉာဏ်ချမ်းသာကြိုမဲ့ဉာဏ်ဖုန်ဉာဏ်ချမ်းသာကြိုနိဗ္ဗာန်ချမ်းသာကြိုဆိုတဲ့အကျိုးရပါမလားမရဘူး တကယ်လို့သာသာရိပုတ္တသိတတ်နေပြီးတော့တရားနာထလို့တရားဘုဒ္ဓတော်တွေသိရထပြီးတော့ရောက်ပြီးတရားပဲညင်းနေတယ်လက်တွေ့မကျင့်ကြဘူးဆိုလို့ရှိရင်ဘာနဲ့တူတယ်လဲဆိုရင်သေဇာဖတ်ယာနာထောင်ပါယောဂပြောင်းနိုးနိုးကြားဘူးသလားသေဇာဖတ်ယာနာထောင်ပါယောဂပြောင်းနိုးနိုး သူများစစ်စာဖတ်တယ်ကိုကနားထောင်တယ်ကိုကိုယ်တိုင်လည်းစစ်စာတွေယူဖတ်တယ်ငါခေါင်းကြိုက်တာကြီးပျောက်သွားဟာငါကင်ဆာပျောက်သွားဟာတီဗီပျောက်သွားအောင်ဟာငါလက်ပြကျွရတွေအေးတာတွေပျောက်သွားဟာငါမိရနာပျောက်သွားဟာဆိုပြီးတော့စစ်စာတွေဖတ်ဟာနားထောင်ဟာနဲ့ပျောက်မလားပျောက်ဘာလုံးမှပျောက်မလဲအဲ့ဒီစစ်စာအတိုင်းသိညွန့်တိုင်းဖော်စားမှပျောက်သွားမယ်မဟုတ်လားသိညွန့်ကြီးဖတ်နေတယ်သိညွန့်ကြီးနားထောင်နေတယ် ဘယံနဝပါပါလွာတကပြားနဲ့ချက်တကောနကောကိုလို့ရဲ့အပန်းအောငှက်ဟွန်းသေးတာလေကဲအဲ့ဒါအဲ့ဒါနားထောင်ပါပြီတဲ့နားထောင်လို့သူအတန်ဝင်တာကြောက်သွားမလားမကြောက်ဘူးတလိပ်ကတာရောကြောက်ပါမလားရထားတာပဲဘယ်တော့မှဖော်မစားဘူးနော်ဆိုကြပါစို့ဗါလဲอืมတမုံဖော်ပဲသူ့ကောင်းနဲ့ကတဲ့ဆောင်ချမ်းသည်အလုံးလေးမှမင်းကိုကချိန်ကဆက်ရည်စီး မိရပိန်၆ဆေးကျွန်းတော့ဝါပုတ်လောက်ဝါဝါအပြီးတယ်လေဘာလဲပုတ်လောက်ဝါဝါလို့ပြီးတယ်လေလူဝသေးလူဝသေးသမုံဖွာပဲသူ့ကောင်းနဲ့ကြတဲ့ဆောင်ကြမ်းပြီးတဲ့ပြီးတော့ဗါလဲအလုံးအလေးမှာမင်းကိုယ်ကချိန်ဟာဆက်၍စီးမိရပိန်၆ဆေးကြံတော့ပုတ်လောက်ဝါလို့ပြီး ဆင်းညွန့်ဆင်းညွန့်မိဟပိန်6000သူကဆေးတစ်ပုံလုံးတော့သွားရမို့ဆေးချင်းဆေးကြံလေးသွားတောက်တယ်နဲ့ဒါနဲ့ပုတ်ကြီးလောက်ကိုဝဖိလာရဆုံးအဲ့ဒါလို့ဆင်းညွန့်နေသေးတာတွေသိပါရဲ့ဒါတွေလည်းဖတ်ပါရဲ့ဒါတွေလည်းကြည့်ပါရဲ့ဒါကလည်းလို့ဖော်မစားတော့အဲ့ဒီမိရပိန်ထောက်ကဝမလားမဟုတ်ဘူးအဲ့ဒီကပယံနဝပါပါလွာတက္ကပြားနဲ့ချက်ပါရဲ့ဒါဟုတ် ချက်ဆိုတဲ့သေးစာတွေ့ပါရဲ့ချက်လည်းမချက်ဘူးပြန်တော်လည်းမကြဘူးဆိုတော့သူ့အတန်ဝင်တာပြောက်ပါမလားအတန်အောအောငှက်ဖြစ်ပါမလားမဖြစ်ဘူးသေးတဖုံကုံအောင်ရဲ့အတန်တုံကိုဝက်တယ်အမလာကြီးသေးတဖုံလုံးကုံအောင်ပြန်ရက်ပြီဆိုလို့ရှိရင်လည်းအတန်ကဘဝအထိပြမာတွေတောင်ကြားရတယ်တဲ့အဲ့ဒီသေးစာတွေဖတ်ပြီးတော့ဖော်မစားဘူးဆိုရင်မပြောက်သလိုတဲ့ တရားနဲ့ပတ်သက်တဲ့ဘ ਹੁ တုတတွေသာလျှောက်ပြီးစုဆောင်းနေတယ်စာပေကျမ်းဂန်တွေသင်ကြားတယ်ပြီးတော့တရားတွေနားတယ်တရားတွေဆွေးနွေးတယ်တရားတွေညင်းတယ်တဖောင်ပေါင်းတဆူဆူတညာညာနဲ့အဲ့ဒါလိုလုပ်လို့သူ့မှာဥပဒနာဉာဏ်ဖြစ်ပါမလားရုပ်တဘာဝနာမ်တဘာဝသိပါမလားရုပ်နာမ်တဘာဝအမှန်ကိုမသိဘူးဆိုလို့ရှိရင်မဲ့ဉာဏ်ဖူဉာဏ်ရပါမလား မရဘူးဆိုလို့ရှိရင်နိဗ္ဗာန်မျက်မှောက်ပြုနိုင်မှာမလားဒီလိုဆိုလို့ရှိရင်သုတ္တတဟာအကျိုးရတဲ့တော့ရပါမလားသစ်ပင်ကြီးအမြင့်တင်ရှိနေတယ်ပင်စီနဲ့အခက်ရွတ်တင်ရှိဘူးဒါကြောင့်သုတ္တဟာရှိရတယ်အဲ့ဒီရှိတဲ့သုတ္တဟာမိမိရဲ့တရားသိရေးယောဂပြောက်ရေးအတွက်အထောက်ပံ့ဖြစ်စေရတယ် သေးစာသေးစာအတိုင်းကြီးမနေစေကြမနေစေရဘူးဒီသေးစာဟာယောဂကြောက်ရည်အတွက်ထောက်ပံ့ဖြစ်စေရဒါကြောင့်ယောဂဝေဇာယတိပုရိအာယောဂပုရိသင်္ခယောဧတံတွေတာပဋ္ဌာညတဝါဘဝယဝိဘဝယသတထဒါနာနိဝေသေးယယထာပုရိဘောတတိဘုရားရှင်ကအမနာအကောင်းဆုံးညွှန်ကြားချက်ကိုညွှန်ကြားတာ ယောဂကမ္မထာအလုတ်ကိုပွားများအထုတ်ခြင်းကြောင့်ပုရိဝိပဿနာပညာသည်ဇာယတိဖြစ်ပေါ်တူပွား၏အာယောဂကမ္မထာအလုတ်ကိုအာမထုတ်ခြင်းကြောင့်ပုရိသင်္ခယောဝိပဿနာဉာဏ်ဤပျက်စီးဆောက်ယုတ်ခြင်းသည်ဘဝတိဖြစ်၏ဘဝယသဝိပဿနာပညာဘဝယသជីវခြင်းဤ၎င်းဝါဝိပဿနာပညာဤယဉ်တန်တူပွားခြင်းဤ၎င်း ဝိဘဝယအစဆုတ်ယုတ်ခြင်းဤ၎င်းဝါဝိပဒနာပညာဤဆုတ်ယုတ်ပျက်စီးပျက်စီးဆုတ်ယုတ်ခြင်းဤ၎င်းဧတံတွေရပထံဤလံနှစ်သွဲကိုဝါဤအကြောင်းနှမျိုးကိုညတဝါနာသေသေးချာချာတိယကြည်ပြီးရှိသောယထာခြင်းချင်းဖြင့်ပူရိဝိပဒနာပညာသည်ဝတ္တတိတိုးပွားဤတထာထိုခြင်းဖြင့်ထိုခြင်းရာဖြင့်အတ္တနာမိမိကိုယ်ကိုနိဝေတေယတည်ထားရဤဘုရားရှင်က လက်တွေ့ကျင့်ကြံအားထုတ်လို့တဲ့ဝိပဿနာပညာခေါ်တဲ့ရုပ်တဘာဝနာမ်တဘာဝကိုအမှန်တိုင်းသိတဲ့ပညာဉာဏ်ပညာတွေဖြစ်ပေါ်တယ်တိုးပွားတယ်တဲ့လက်တွေ့ကျင့်ကြံအားထုတ်မှုမရှိခြင်းကြောင့်တဲ့ဝိပဿနာပညာခေါ်တဲ့ဝိပဿနာဉာဏ်တမ္မာဒိဋ္ဌိတွေဆုပ်ယုပ်ပျက်စီးတယ်တဲ့လုံးဝမထုတ်တဲ့လူတော့ဆုပ်ယုပ်စရာကိုသူမှဉာဏ်မရှိပါဘူးအတော်အသင့်အားထုတ်ပြီးတဲ့ပုဂ္ဂိုလ်ကဆက်အားမထုတ်ဘဲနဲ့ဒီတိုင်းရပ်ပြလိုက်မယ်ဆိုရင်ဖြစ်စေဒါမှမဟုတ်ပုဂ္ဂိုလ်ရော့ရော့သာအားထုတ်မယ်ဆိုလို့ရှိရင် ရာပြီးသားဝိပဿနာဉာဏ်ခေါ်တဲ့ပူရိဟာဆုပ်ယုပ်ပျက်စီးသွားမယ်အဲ့တော့ဘုရားရှင်ကအဲ့ဒီလမ်းလေးနှစ်မျိုးပြောထားတယ်အာထုတ်ရင်တိုးတက်တဲ့ယဉ်တန်နဲ့တဲ့ဥပဒနာညာအာမထုတ်ဘူးဆိုလို့ရှိရင်တဲ့ဆုပ်ယုပ်တဲ့ပျက်စီးတဲ့ဥပဒနာညာဒါကြောင့်အဲ့ဒါလို့အာထုတ်လို့ရှိရင်ယဉ်တန်တိုးတက်ပြီးတော့အာမထုတ်ဘူးဆိုလို့ရှိရင်တော့ ဆုပ်ယုပ်ပျက်စီးတယ်ဆိုတဲ့အဲ့ဒီလမ်းနဲ့တွေကိုညံထဲမှာစွဲနေအောင်သိမြင်ထားတယ်အဲ့ဒါလိုသိမြင်ထားပြီးတော့ဘလို့အချင်းရာအားဖြင့်အားထုတ်တယ်ဆိုလို့ရှိရင်တိုးတက်တယ်လို့စိတ်ထဲကသိနေရင်အဲ့ဒီအချင်းရာနဲ့အားထုတ်ဆိုလိုတာကမပြတ်မလားကြိုးစားအားထုတ်တယ်ဆိုလို့ရှိရင်မိမိရဲ့ဥပဒနာဉာဏ်ပညာဟာတိုးတက်တယ်လို့ဆိုတာနားလည်ထားပြီးတော့တဲ့အဲ့ဒါလိုတိုးတက်အောင်မပြတ်မလားကြိုးစားအားထုတ်တဲ့ ဒါကဘာအကြောင်းပြုဟောတာလဲဆိုတော့ဝိပဿနာအာမထုတ်တဲ့အတွက်ကမ္မထာအလုပ်ကိုလက်တွေ့အာမထုတ်တဲ့အတွက်ဝိပဿနာဉာဏ်မဖြစ်ဖဲနဲ့တရားမရပဲနေတဲ့ပုဂ္ဂိုလ်တရားအကြောင်းပြုပြီးဘုရားရှင်ကဟောတာခေါဏလိုပဲသေးစာတွေပဲလျှောက်ဖတ်နေတယ်သေးစာတွေပဲသူများလျှောက်ပြီးတော့ဖတ်ပြနေလဲကိုယ်လည်းသေးစာတွေပဲဖတ်နေတယ်ဒါပေမဲ့သေးဖို့မစားတော့သူယောဂမပြောက်ယောဂမပြောက် ဒီမှာလည်းပဲတ attva တွေမှာကိလေသာယောဂါတွေရှိနေဒီကိလေသာယောဂါတွေဟာသုဒ္ဓခေါ်တဲ့ဘုရားရှင်ရဲ့ဒေသနာတော်တွေကိုနာကျမှတ်သားမှုဆိုတဲ့သုဒ္ဓသေးစာတွေဖတ်ပြီးအဲ့ဒီသေးသေးတဲ့မှာညွှန်ထားတဲ့အတိုင်းကျင့်ကြံအားထုတ်မှုဆိုတဲ့သေးဖော်ဆက်မှုကိုပြုလုပ်မှဖော်ဆက်ပြီးတော့စားမှကိလေသာယောဂါတွေပျောက်တာ哦အဲဒီဟာကိုဘုရားရှင်ဟောတာကတော့ဘုံမကြီးတွေကြားဦးတဲ့ ဆေးစာပဲဖတ်ပြီးဆေးစာတွေပဲပို့ချနေပြီးတော့ဆေးဖုံမစတဲ့အခါကျတော့ယောဂမပြောက်တဲ့အရှင်ပုထိလာအကြောင်းပြုခေါ်တာအရှင်ပုထိလာဆိုတာကြားမှကြားဘူးကြားရဲ့လားဟမ်ဟောမကြားဘူးရအောင်နော်တော့အေးမြိုင်အရှင်ပုထိလာဆိုတာကြားဘူးလားဟမ်ကြားဘူးနော်ခေါင်းကိုခါတာပဲခေါင်းခါသည်တဲ့ခေါင်းခါတော့မကြားဘူးလို့မှတ်ရမယ် အရှင်ပုတိလမကြောက်ဘူးလို့ဒါမကြောက်ဘူးတဲ့တနေ့ကပဲတစ်ခါပြောသေးတနေ့ကတစ်ခါပြောသေးဒီတော့အဲ့ဒီအရှင်ပုတိလမထေရကြီးဟာပိဋကတ်3ရက်နိကေနိကေ900ပိဋကတ်3ရွယ်ကိုထုံးလို့ချေရေလို့နှောက်ပြင်းညက်နေအောင်အစွမ်းကုန်တတ်ထားတာသေးစာမှာတော့သေးစာတတ်ရမှာတော့သူမတူအောင်တတ်ထားတာဒါကြောင့်မလို့ယဟန်900တွေပုတ်ချနေတဲ့ဂန်းကြီး78ဦးရဲ့ ရဟန်းကားတွေ900ကိုစပေးပို့ချနေတဲ့ဂိုင်းစဉ်ဂိုင်းကြီးဆက်ချက်ဂိုင်းရဲ့ဦးစီးကောင်းဆောင်အချုပ်ဖြစ်တယ်ဒါပေမဲ့သူကသေးတာပဲဖတ်ပြီးသေးကိုဖော်မစားဘူးစာပေတင်ကြပို့ချမှုပရိယပဲလုံနေပြီးတော့လက်တွေ့ကျင့်ကြမှုပฏิပတ်ကိုမလုပ်မလုပ်တဲ့အခါကျတော့သူဥပဒနာဉာဏ်တစ်စိကမှမရမဉဏ်ဘုံဉာဏ်ဆိုတော့ဝေးဒီတော့ဘုရားရှင်ကပုထိလာကိုဥပုထိလာကြီးကိုဂုံတင်တယ်ဘယ်လိုဂုံတင်လဲဆိုတော့ဒုက္ခပုထိလာတဲ့အလကပုထိလာတဲ့ဒီလိုခေါ်တယ် အမှန်နာမည်ကြီးတဲ့ဘုန်းကြီးကိုတုတ်ဆပုထိလာအလကပုထိလာနဲ့ခေါ်တော်ရင်ပြန်ကြားဘူးလားဟောကြားဘူးသွားပြီနော်အင်းအင်းအလကပုထိလာနဲ့ခေါ်တော့နောက်ကြတော့ဘုရားရှင်ကတွေ့တိုင်းတွေ့တိုင်းနှိမ့်နေဆက်ဆက်အဲ့ဒါလိုခေါ်တော့ကုပုထိလာကရှက်လာတယ်ရှက်လာတယ်များမဖြစ်ကြပါဘူးဘလောက်တော့မှဟာတော့ပရိသတ်ထဲလဲဘုရားရှင်ကမလျှောက်ဘူးဒုက္ခပုထိလာလကပုထိလာပဲခေါ်နေ gain ဖြစ်လာပြီဒီတခါတော့သွားမယ်ဆိုပြီးတော့သွားသူเจ้าနဲ့ယူဇနာ120ဝေးတဲ့နေရာသွားပြီးတော့ကမ္မထာเจ้าတစ်เจ้าမှသွားပြီးတော့ကမ္မထာတောင်းတယ်အကြီးဆုံးမထီစီတောင်းတယ်မထမထီကတောင်းတော့အကြီးဆုံးမထီကမပေးဘူးကမ္မထာကိုမပေးဘဲနဲ့အောက်တစ်ဆင့်တစ်ဆင့်တစ်ဆင့်တစ်ဆင့်ငယ်တဲ့ပုဂ္ဂိုလ်တွေညွှန်ကြားလိုက်တာနောက်ကြတော့အချုပ်နေတဲ့သင်္ကန်းချုပ်နေတဲ့ခုနှစ်နှစ်သားကိုရင်လေးစီရောက်သွားတယ်ကိုရင်လေးစီရောက်တော့ကိုရင်လေးကိုသွားပြီးကမ္မထာတောင်းတယ်ကိုရင်လေးကတော့ သူကသေးကိုဖော်ဆက်စားပြီးသားစားပြီးသားမလို့သူ့မှာကိလေသာယောဂတွေပျောက်ပြီးသားကိလေသာတွေယောဂတွေပျောက်ပြီးတော့မလို့ဇာဘိညာတွေပါရတာကိုင်းနေစီတော့တောင်းတယ်ကိုင်းရဲ့တဲ့အဝတ်အဝတ်ရောမေဟောသူအာယတမတဲ့အာယတမငါရှင်လေတဲ့မေငါဤအဝတ်ရောမိယာသည်ဟောသူဖြစ်ပါတဲ့ကမ္မထံပေးပါကိုရင်တဲ့ကမ္မထံတရားအထုတ်ချင်လို့စဉ်းစားကြည့်တာနော် စာတွေသိတတ်ထားတဲ့သုတတွေအများကြီးရှိထားတဲ့ဆရာတော်ကြီးတကယ်လက်တွေ့အထောက်ကျင်တဲ့အခါကျတော့ဟိုအထောက်ခုတဲ့ပုဂ္ဂိုလ်စီသွားစိကရတာကိုယ်တိုင်တော့ရောက်ပြီးဟိုစမ်းစမ်းဒီစမ်းစမ်းအထောက်နေမဲ့ဆိုလို့ရှိရင်ဘယ်အရာရောက်မလဲအချိန်ကြာမှာပေါ့ဒါကြောင့်လက်တွေ့အထောက်ခုတဲ့ပုဂ္ဂိုလ်စီသွားပြီးတက်ရသွားတောင်းလိုက်တဲ့အခါကျတော့ဟိုကတကယ်လက်တွေ့နှီးပေးလိုက်တော့ချက်ချင်းအထောက်လိုက်ချက်ချင်းပေါက်နိုင်တာ哦ဒါနဲ့ကိုရင်လေးစီသွားတောင်းတဲ့အခါကျတော့ကိုရင်လေးက ဒီဘုန်းကြီးနာမည်ကျော်ပညာတတ်ကြီးအဲဒါပညာမှန်ခံနေတယ်ဆိုလို့ရှိရင်တော့တော်တော်နဲ့တရားတွေ့မှာမဟုတ်ဘူးဒါကြောင့်မာနမရှိလားရှိလားကြည့်အောင်လို့ဆိုကြအရှင်ဘုရားရည်တဲ့စဉ်းစားဘုရားလို့ခေါ်တယ်ကိုရင်ကပြောတယ်အရှင်ဘုရားတပည့်တော်တရားပြရမယ်ဆိုရင်အရှင်ဘုရားတပည့်တော်ခိုင်းတဲ့အတိုင်းလုပ်ရမယ်ခိုင်းတဲ့အတိုင်းမလုပ်လို့တော့မရဘူးမဖြစ်ဘူးအဲ့ဒါလို့ဆိုရင်တော့အရှင်ဘုရားလကားပဲကိုရင်ရဲ့တဲ့ကိုရင်ခိုင်းတာလောက်ပါမယ်မိတဲ့ခုံစင်းဆိုဆင်းပါမယ်တဲ့တနာစရာမကောင်းဘူးလားတော့ကြာတော်ကြီးအကြီး ကိုရင်ပေါက်သားလေးစီသွားပြီးတော့ငုတ်တုတ်ထိုင်ရှိခိုးသေးတာသူဟာရှိခိုးပြီးတော့ကိုရင်ခိုင်းတယ်လို့လောက်ပါမယ်တဲ့မိတဲ့ခုံစင်းဆိုဆင်းမမယ်တဲ့ဆင်းမမယ်တဲ့ဒါနဲ့ကိုရင်ကတည်းကဒီလိုဆိုလို့ချင်းရှင်ပြမိတယ်တော့တပြီးတော့ခုံဆင်းမခိုင်းမှမတော်ဆမိတော်ကိုတပြီးတော့သေးကုနေရလေအဲ့တော့အဲ့ကရေတဲ့ဆင်းစားမအောင်ဘုရားဆိုအနားလေရေကံကရှိတဲ့အခါကျတော့ရေတဲ့ဆင်းသင်္ကန်းသာဆိုတဲ့အခါကျမှအရှင်ပြပြန်တက်ခဲ့တော့ကျတော့ကြီးကပြန်တက်လာပြန်ဆင်းလိုက်အောင်သွားပြန်ဆင်းလိုက်ပြန်တက်လိုက်အောင်ပြန်တက်လာ အကြမကွင်းကကြည်သာပြင်ဟုတ်ပြီတော်တော့တဲ့ဟုတ်ပြီတဲ့ကွင်းကနားထောင်တယ်အဲ့တော့တရားပြမယ်ဆိုရင်ရှင်ပြခက်တာမဟုတ်ပါဘူးဗျာတဲ့တရားကျင့်တယ်ဆိုတာတောင်မို့မှာအပေါက်၆ပေါက်ရှိတယ်တဲ့အဲ့ဒီအပေါက်၆ပေါက်မှာဖုတ်တော်ကောင်ကတပေါက်ကဝင်သွားတယ်ဆိုအဲ့ဒီဖုတ်ကိုဖတ်ညင်တယ်ဆိုလို့ရှိရင်တဲ့တခြားအပေါက်၅ပေါက်၊ဂေပေါက်၅ပေါက်ကိုပိတ်ဖုတ်ဝင်သွားတဲ့အပေါက်ကိုတဖြည်းဖြည်းတဖြည်းဖြည်းပေါက်တူးနဲ့ဖြိုးပြီးတော့ဖမ်းလိုက် အဲ့ဒီနေရာကစောင့်ဖမ်းလို့ချင်းအဲ့ဖို့ရတယ်ပြရတယ်အဲအထုတ်တယ်ဆိုတော့အဲ့ဒီတိုင်းပဲတဲ့အဲ့တော့မျက်စိဆိုတဲ့ငယ်ပေါက်နားဆိုတဲ့ငယ်ပေါက်နှာခေါင်းဆိုတဲ့ငယ်ပေါက်ရှားဆိုတဲ့ငယ်ပေါက်ကိုယ်ဆိုတဲ့ငယ်ပေါက်ဒီပေါက်တွေပိတ်လိုက်စိတ်ဆိုတဲ့မနှောဒွါရအပေါက်ကိုဖွင့်ထားအဲ့ဒီစိတ်နဲ့ပေါ်ရပေါ်ရလိုက်မှဒါပြောတယ်ကြားရင်လည်းကြားရမှနားရင်လည်းနားနာမှစားရင်လည်းစားရမှထိရင်လည်းထိရမှလှုပ်ရင်လှုပ်တာမှတွေ့ရင်တွေ့တာမှစဉ်းစားရင်စဉ်းစားမှပူရင်ပူတာမှအေးရင်အေးတာမှအဲ့ဒီမှတ်တာကဘယ်သူ့လိုလဲဆို စိတ်ဆိုရဲမနှောတော်ရရဲ့လို့သူနဲ့ပဲကြောက်လုံနေရတာဒါနဲ့ပဲကြောက်မှတ်နေရတာဒါကြောင့်မလို့ကိုရင်လေးကတပောက်ကိုဖွင့်တာဗျာတဲ့ကျန်တဲ့ဟာတွေပိတ်တယ်ကျန်တဲ့ဟာတွေပိတ်တော့ဘာနဲ့ပိတ်မလဲမျက်စိကိုဘာနဲ့ပိတ်မလဲတချို့ယောဂီတော့တွေးပါလားလက်ကပွားရင်းနဲ့စီးလို့မျက်စိလက်ကပွားရင်းနဲ့စီးလို့တတိနဲ့ပိတ်ရမှာပဲနားကဘာနဲ့ပိတ်မလဲ သတိနဲ့ရှုမှတ်မှုနဲ့ပဲပိတ်ရမယ်နှာခေါင်းကရှုမှတ်မှုနဲ့ပဲပိတ်ရမယ်ရှားလည်းရှုမှတ်မှုနဲ့ပိတ်ရမယ်ရှားကိုရှုမှတ်မှုနဲ့ပိတ်ရပါများတဲ့အခါကျတော့ထမင်းကမဝင်နော်ညနေကျတော့သာကိုယ်ကလည်းရှုမှတ်မှုနဲ့ပိတ်ထိတာမှန်သမျှထိတယ်ထိတယ်မှနုညံ့ရင်လည်းနုညံ့တာမှပြော့ရင်လည်းပြော့တာမှမာရင်လည်းမာတာမှအဲ့ဒီသဘောကိုကိုရင်ကပြောလိုက်တာဆရာတော်ကြီးကပညာရှိပြီးသားဆိုတော့ကိုရင်တလောက်ပြောလိုက်တယ်ဆိုလို့ရှိရင်နားလည်သွားအာဟာကိုရင်တော်ပြီ ဆိုပြီးတော့ချက်ချင်းအာထုတ်တဲ့တဏှာသိပင်ရင်သွားပြီးတော့အာထုတ်လိုက်တာမကြခင်မဲ့ဥပဒနာညာမညာဘုံညာနေတရားတွေရသွားတယ်တဲ့ကိုရောကြီးယောဂပြောက်သွားပလားသေးစာဖတ်လို့လားဘာဖြစ်လို့တော့ဘေးခေါ်စားလို့ဒါဖြစ်ရင်ဖော်မစားရင်ပြောက်ပါမလား တို့သာဝေကျမ်းကနေဖတ်ထားတာပဲဟေးတရားတွေနာထားတာပဲဟဲ့ဒီအတိလေးရှိတော်ရောပေါ့ဒီတိလေးရှိပြီးရောပေါ့ဆိုရင်ဒါယောဂပြောက်ပါမလားမပြောက်ဘူးဘာလို့ရမလဲလက်တွေ့ကျင့်ရမယ်ယေကေစီဩဒရာလောကေဝိဇန္တိဝိဝိဒာဘဟုဓမ္မောဒရာပမာဏတ္ထိဣတံပြုထဘိကဝောဘိကဝောငါဤ चित्त चित्त မိသူလောကေလောက၌ ရေကေစိဩတရာဆေအမျိုးမျိုးတို့သည်ဝိဇန္တိရှိကြကုန်၏တေတုထိုဆေအမျိုးမျိုးတို့တွင်ဓမ္မောတမဓမ္မောတရတမံဖယားရှင်ဤသေဆိုတဲ့ဖယားရှင်ဤတရားတော်ဆိုတဲ့ဆေနဲ့တူသောဆေရီနတ္တိမရှိကြီးသတ္တမထို့ကြောင့်ဧတံထိုဖယားရှင်ပေးထားတဲ့ဆေကိုပြိဝထတောက်ကြကုန်လို့ဖယားရှင်ပေးတဲ့ဆေက တတိပဌာန်၄ပါးသိညွန်ရုပ်ဖြစ်တိုင်းမှာခန္ဓာမှုဝေဒနာတွေဖြစ်တိုင်းမှာစိတ်ဖြစ်တိုင်းမှာသဘောတရားတွေဖြစ်တိုင်းမှာခန္ဓာကိုယ်နဲ့စိတ်ထဲမှာဖြစ်ပေါ်သမျှအကုန်လုံးရှုမှာဒါဘုရားရှင်ပြတဲ့စီအဲ့ဒီစေတောက်တဲ့ဒီစေတောက်ရဲ့ယောဂပြောက်မလားမတော့မပြောက်ဘူးလားမတောက်ဘဲနဲ့အဲ့ဒီစေပဲရွတ်နေမယ်ဆိုလို့ရှိရင်ကောပြောက်မလားမပြောက်ဘူးလားအဲ့ဒါကြောင့်ဘုရားရှင်ကအဲ့ဒီအရှင်ဗုဒ္ဓိလာကိုအကြောင်းပြုပြီးတော့ယောဂဝေဇာယတိပုရိအာယောဂပုရိသင်္ခယော ဧတံဒွေတာပဋ္ဌာညတဝဘဝယဝိဘဝယသတထတဏဏိဝေသေးယယထာပုရိပိုတတိကမ္မထာလို့အထုမှလားတဲ့ဥပဒနာပညာမဲ့ပညာတွေဖြစ်ပေါ်တိုးတက်ကြီးပွားတယ်ရင့်တန်တယ်တဲ့ကမ္မထာလို့အာမထုတ်ဘူးဆိုလို့ချင်းဥပဒနာပညာမဲ့ပညာဘယ်တော့မှမရဘူးပြီးတော့ဒီနှစ်ခုကိုသေသေးချာချာတိတိကျကျပိုင်ပိုင်နိုင်နိုင်ဒီနှလားကိုသိထားတယ်ဒီနှလားမသိဘူးဆိုလို့ချင်းရောင်ဝရောင်ဝရောင်ဝသစ္စာကြီးတက်ကတကိုင်းကိုင်းနဲ့အဲ့ဒါယောဂ ယောဂကြီးကတန်လန်းကြီးဖြစ်နေမယ်တဲ့အဲဒီနလန်းဒီတိုင်းစေးစာကိုင်းနေုံနဲ့စေးစာရွတ်နေုံနဲ့ယောဂမပြောက်ဘူးအဲ့ဒီစေးစာဖောစားမှစေးစာအတိုင်းစေးဖောစားမှပဲယောဂပြောက်မယ်ဆိုတဲ့အသိနဲ့လက်တွေ့ကျင့်မှပဲဥပဒနာညာမဲ့ညာပူညာနေရမယ်ဒါမှပဲဝဆင်းရဲအလုံးကဆင်းရဲအလုံးကလွတ်မြောက်မယ်လို့သိပြီးတော့တဲ့အဲ့ဒီအသိနဲ့ကြိုးကြိုးစားစားအထောက်ကြတဲ့ဘုရားရှင်ကကြိုးကြိုးစားစားအထောက်ကြအာမထုတ်ရင်မရဘူး ဒါဖြင့်ဘယ်အချိန်အားထုတ်ရမလဲအားထုတ်ရမယ်လို့သိတဲ့အချိန်မှာအားထုတ်တာပဲအားထုတ်ရမယ်လို့သိတဲ့အချိန်မှာအားထုတ်အဲ့ဒါဒီပင်လည်းပဲသုတ္တဟာဝိပဿနာဉာဏ်ကိုထောက်ပံ့ပြုတာပဲအားထုတ်ရမယ်လို့မသိသေးဘူးဆိုလို့ရှိရင် तू အားထုတ်ဖို့အသိဘ ਹੁ သုတ္တကိုမရှိသေးဘူးမရှိသေးတော့ဥပဒနာဉာဏ်ဖြစ်ဖို့ဦးဝေးကြီးအားထုတ်မှဖြစ်မယ်အာမထုတ်ဘူးဆိုလို့ရှိရင်ဥပဒနာဉာဏ်လည်းမပြုမဉာဏ်ပညာလည်းမပြုဘူးဘယ်ချမ်းသာမှမရနိုင်ဘူးလို့သိတဲ့တနေ့မှာအားထုတ်အဲ့ဒီနေ့ဟာနောက်မကြသေးဘူး မကြောက်လားသောနာထေရီဆိုတာဘုရားလက်ထက်ကသားတွေသမီးတွေကပြစ်ထားလို့မို့လို့အသက်60ကျော်80နီးတဲ့အခါကျမှပြစ်ထားတော့ gain မဖြစ်တော့ဘူးဆိုမြတ်စွာဘုရားကြောင်းသွားပြီးတော့ယဟန်ပြုတရားအထုံးမှပဲဖြစ်မယ်ဓမ္မပဲဒီဝဆင်းရဲကငြိမ့်မယ်ဘိုးဘေးနာဘေးဒေဘေးကဓမ္မငြိမ့်မယ်နောက်မှပဲဓမ္မပဲဒီလိုပါဆိုသမီးဆိုတွေနဲ့မတွေ့ရမှာပဲဒီလိုလားမဟုတ်ဘူးဆိုလို့ချင်းဘဝတွေအထက်ထပြန်ပြန်ဖြစ်နေလို့ချင်းပါဆိုသမီးနေဆိုနဲ့တကွေ့မဟုတ်တကွေ့တွေ့နေအောင်မှာအဲကြတော့ အထုတ်မှပဲဖြစ်မယ်ဆိုပြီးတော့ယဟန်ပြုပြီးတော့ယူသားအထုတ်တယ်တညာလုံးတနေ့လုံးလူကြီးကအိုတော့မျက်စိကလည်းကောင်းကောင်းမမြင်တော့ညမှလင်းညာလျှောက်တယ်ဆိုလို့ရှိရင်တိုင်ကိုင်းပြီးလျှောက်ရတယ်တိုင်ကိုင်းပြီးတော့လျှောက်အဲ့ဒါလိုနဲ့မှတ်လိုက်တာမကြခင်ပဲတရားသိပြီးတော့ကိလေသာကုန်ခန်းလို့ယဟနာဖြစ်သွားတယ်တဲ့ဒါကြောင့်အထုတ်ရမယ်လို့သိတဲ့တနေ့မှာအဲ့ဒီနေ့နောက်မကြသေးဘူးအထုတ်နောက်မကြသေးဘူး အဲ့ဒီသိတဲ့နေ့နောက်မှတစ်နှစ်ချင်းမှအထုမယ်နှစ်နှစ်ချင်းမှအထုမယ်ဆိုနောက်ကျသွားပြီအဲ့ဒါတော့အထုမှဖြစ်မယ်ဆိုတဲ့နေ့ဟာသိတယ်ဆိုလို့ရှိရင်အဲ့ဒီသုတကြောင့်ပဲအထုလိုက်အထုပြီဆိုလို့ရှိရင်လက်တွေဝိပဿနာဉာဏ်မဲ့ဉာဏ်ဖုံဉာဏ်နဲ့ရလို့သုတမယဉာဏ်စိတ်တမယဉာဏ်နဲ့အသာပေါင်းမြောက်များစွာတာတဲ့ဝိပဿနာဘာဝနာမယဉာဏ်ကနိဗ္ဗာန်အထိပို့လို့မို့လို့ ဆင်းရဲအလုံးကလွတ်မြောက်နိုင်တယ်တဲ့ဒါကြောင့်သုတ္တကရှိရမယ်သို့တော့သုတ္တတင်ရမနေသေးရဘူးဓမ္မပဲဝိပဿနာသမာဓိတိကိုသုတ္တကထောက်ပံ့ပြုတယ်ဒါကြောင့်ခုယောဂီတွေလည်းပဲအဲ့ဒါလိုသုတ္တရှိအောင်ဆိုပြီးနေ့စဉ်နေ့တိုင်းတရားမစစ်ခင်တရားဟောပြဟောပြနေရတာတရားနဲ့ပတ်သက်တဲ့ဘုဟုတ္တတွေပေးနေရတာအဲ့ဒါတွေနားထောင်ပြီးတော့အဲ့ဒီဟာတွေကမိမိအတွက်တရားတရေအတွက်ထောက်ပံ့ဖြစ်စေရတယ်ဖြစ်အောင်နှလုံးသွင်းရတယ်အဲ့ဒါလိုနှလုံးသွင်းနိုင်ခြင်းအပြင် အာမထုတ်လို့ကတော့မရအာထုမှသာရမယ်ဆိုတဲ့အသိနဲ့နေမအားညမအားစက္ကမလားမိနစ်မလားစကားမပြောပဲအအိတ်တွေမများပဲမပြတ်မလားဒလဇရှုမှပွားများကျူးစာအာထုတ်ကြခြင်းအပြင်မကြခင်ပဲဘာဝနာမယဉာဏ်ခေါ်တဲ့ဝိပဿနာသမ္မာဒိဋ္ဌိဘက်ကသမ္မာဒိဋ္ဌိဖလားသမ္မာဒိဋ္ဌိတွေကိုရရှိပြီးတော့ ပူခြင်းဆင်းရဲနာခြင်းဆင်းရဲသိခြင်းဆင်းရဲဆိုရင်ပူဆွေးငိုကြွရခြင်းသိဆင်းရဲအစိုက်တဲ့ဆင်းရဲအပေါင်းမှလင်းမြန်စွာလွတ်မြောက်နိုင်ကြပါစေ။